ဒီကနေ့သာသနာတော်နှစ်2565ခုဩဇာနှစ်1383ခုတစောင်းမုံလာပြီရော၈ရက်2021ခုနှစ်17လပိုင်း26ရက်တောက်ကြနေ့ဥပုံနေ့ညချမ်းခါကာလမှာဘုံဘုံတို့ရန်ကုန်တိုင်းဒေသကြီးလက်ကူမြို့နယ်ရွှေမန်တင်ကျေးရွာတစ္ဆာရွှေစီကျောင်းတိုက်အတွင်းမှာ မဒါနကုသိုလ်ရှင်များ ဖြစ်ကြတဲ့တကကြီးဥယီမဲတကမာကြီးဒေါ်စုဝါမိသားစုဆန်ဖရန်စစ္စကိုမြို့ USA တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအကြောင်းပြုပြီးတော့ဥပုပ်တရားလေးနာယူကြည်ညိုကြမယ်ပေါ့နော်အဲ့တော့ဒီကနေ့ဘုန်းဘုန်းတို့ လိုင်းမော်ကနေတရားဓမ္မကိုနာယူကြည်ညိုနေကြတဲ့တရားနာပေးတဲ့ပေါင်းတော်အောင်တို့အတွက်ဘလို့တရားစကားမျိုးဘလို့အကြောင်းအရာမျိုးကို ပြောခြင်းတော့ဆိုတော့ကျမ်းမာရေးမကောင်းလို့ဆင်းရဲပင်ပန်းစွာယောဂဝေဒနာကိုခံစားနေကြရတဲ့ပုံကိုယ်တွေအတွက်နှလုံးသွင်းဖို့စဉ်းစားဆင်ခြင်ဖို့တရားတစ်ပုဒ်ပြောမယ်လို့ လွန်ခဲ့တဲ့၃လေးနှစ်ကစပြီးတော့စိတ်ကူးပေါ်ခဲ့ဘူးတယ်ပေါ့နော်ယောဂဝေဒနာနှိမ့်ဆက်လို့အိယာပေါ်မှာပင်ပင်ပန်းပန်းစင်စင်ရဲရဲဘဝခီးကို ဖြတ်တန်းနေကြတဲ့ပုံကိုယ်တွေအတွက်တတ္တာခွင့်ရစေမဲ့အထောက်အကူပြုမဲ့အလွန်တန်ဖိုးရှိတဲ့တရားဒေသနာတွေသူတို့အတွက်ဘုံဘုံတို့ရည်ရွယ်ပြီးတော့ နော်ယောဂတဲ့တွေကိုငါဘယ်လိုလေးပြောရရင်ကောင်းမလဲဆိုတာကိုမကြာခဏစဉ်းစားမိတယ်ပေါ့နော်အဲ့ဒါဒီကနေ့ကျမကြီးမကောင်းကြတဲ့ပုံကိုယ်တွေအတွက်ဘုံဘုံတို့ဟောခြင်းတဲ့တရားဒေသနာလေးဒီကနေ့ဟောပြမယ်ပေါ့နော်အဲ့တော့တရားကောင်းစဉ်ကိုတော့မကျမ်းမာသူများအတွက်လို့ဒီလိုလေးပေးခြင်းပါတယ်ဟိုတလောကကြံရစ်သူများအတွက်ဆိုပြီးတော့ တည်ဆုံးသွားကြတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းစိတ်ထားတတ်ဖို့ဖြည့်တတ်ဖို့ရည်ရွယ်ပြီးတော့ဘုံဘုံတို့စာအုပ်လေးတုပ်ထုတ်တာရှိအဲ့ဒါတရားအနေနဲ့တော့အဲ့ဒါလည်းမဟောရသေးဘူးတစ်ချိန်ကျရင်တော့ဟောရမယ်ပေါ့နော်အဲ့ဒါလေးကိုပဲအကြောင်းပြုပြီးတော့ဟိုတနေ့ဥပုပ်ကထွက်ခွာသွားမည်သူများအတွက်ဆိုပြီးတော့ဘုံဘုံတို့ဘဝမှာမဖြစ်မနေရင်ဆိုင်ကြရမယ်သိချင်းတရားနဲ့ကြုံတွေ့လာတဲ့အခါမှာ လို့ရင်ဆိုင်ဖြတ်တန်းကြမလဲဆိုတာလေးကိုဘုံဘုံတို့ပြောခဲ့တယ်ပေါ့နော်အဲ့တော့ဒီကနေ့တရားကလည်းအဲ့ဒီတရားတွေရဲ့အဆက်လို့လည်းပဲပြောလို့ရမယ်ပေါ့မကျမ်းမာသူများအတွက်နော်အထူးသဖြင့်လူနာတွေနားထောင်ဖို့ပေါ့လူနာတွေအတွက်အရည်ရွယ်တယ်ဆိုတော့မနာသေးတဲ့ပုံကိုယ်တွေမာနေတဲ့ပုံကိုယ်တွေအတွက်သူတို့နဲ့ဝမတက်ဆိုင်ဘူးလားဆိုတော့အဲ့ဒီလိုမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ အခုမနာသေးဘူးမာနေတယ်ဆိုတဲ့လူတွေလည်းပဲတစ်ချိန်ကြာရင်နာမှာပဲလေဒါဟာရှောင်လွဲလို့မရတဲ့ဘဝရဲ့ကြီးမားတဲ့ဒုက္ခပေါ့အဲ့တော့ဘယ်ချိန်နာမလဲဆိုတာတောင်ဘုံဘုံတို့သိခွင့်မရှိဘူးသေဆုံးခြင်းဟာအချိန်မရွေးတွေ့ရကြုံရနိုင်တယ်လို့ကျမကြီးဖောက်ပြန်ခြင်းလို့ဆိုတဲ့ဒီနာခြင်းတရားဟာလည်းပဲအချိန်မရွေးတွေ့နိုင်တာပဲဒါကြောင့်မင်းကွန်းဆရာဘုရားကြီးက မမျောလင်ပဲဖြုံးကနေပေါက်လွဲနာနိုင်၏ဒီလိုလေးရေးတာဘုဂုံတို့ခန္ဓာကိုယ်ကြီးထဲမှာပြင်းပြင်းထန်ထန်နှိပ်စက်မဲ့ယောဂဝေဒနာတွေကို ပေးမဲ့ဖောက်ပြန်မှုကြီးကဘယ်ချိန်မှာငါဘလို့နှိပ်စက်မလဲဆိုတဲ့အနေအထားမျိုးနဲ့အထဲမှာဘလောက်ထိပြင်းစင်းနေတယ်ဆိုတာဘုံဘုံတို့မသိနိုင်ဟုတ်လားဒါကြောင့်ငရေသေးတဲ့လူတွေ တချို့လည်းပဲအသက်မငယ်တော့ပေမဲ့လို့အတိညာငယ်တဲ့အတွက်ကြောင့်ကိုကိုကိုနော်နာလိမ့်မယ်ဆိုတဲ့အမှန်တရားကိုတောင်စိတ်ထဲမှာမထည့်မိကြတဲ့လူတွေကြိုတင်ပြင်ဆင်ဖို့အတွက်စဉ်းစားဆင်ခြင်ဖို့အတွက်သူတို့အတွက်လည်းပဲဒီတရားကအများကြီးကျုံဝင်မယ်ပေါ့နော်နာကျင်တရားဆိုတာအချိန်မရွေးရောက်လာနိုင်တယ်ငယ်သေးတယ်ဆိုပြီးတော့ရေဘူးရသဘောအဖြစ်တော့ငယ်သေးတဲ့လူတွေကကျမ်းပါတယ်ဆိုတော့ နာခြင်းတရားနဲ့သူတို့နဲ့မဆိုင်ဘူးလို့ဒီလိုထင်ကြတာ။ဟိုနေရာဘုံဘုံစီဟို အသက်30ကျော်တကားလေးတယောက်ရောက်လာ။ပုံဆက်ဆက်ပြီးတော့တရားသဘောလေးတွေပြောတယ်။တွေ့တော့မှသူ့ဘဝအကြောင်းလေးကိုတည်တည်ချာချာသိရတယ်နော်။အဲ့ဒါအသက်30အရွယ်မှာဟိုတားလေးတယောက်လည်းရှိတယ်။အိမ်တော်ရေးရလဲတတရရအစသာရအဆင်ပြေတယ်နော်။အဲ့ဒီချိန်မှာပဲဘုန်းဘုန်းတို့ ဘိုက်နာတယ်ဆိုပြီးတော့ပြုံးနေဖြစ်တယ်အဲ့ဒါဆေးရုံတက်လိုက်တော့ဥမာကြီးကင်ဆာတယ်နောက်6လပြည့်မနေရတော့ဘူးဟောဘဝကတစ်ခါတည်းပါဖြစ်သွားတော့ပြောင်းလဲသွားတယ်နော်အဲ့ဒါအဲ့ဒီဥကြီးကိုဖြတ်ထားတာကိုဘုံဘုံဓာတ်ပုံပြတယ်နော်ကိုယ်ခန္ဓာရဲ့တဘာဝဟာဒီလိုရှိတယ်ဆိုတာကိုလေးနဲ့တဲ့အမြင်တွေကိုပေးနိုင်တယ်ပေါ့အဲ့ဒါအစာဟောင်းအိမ်1အိတ်ကိုပြင်မဲ့ထုတ်ထားတယ်အသက်30ရွယ်လေးနော် အဲ့ဒါအိယာပေါ်မှာ၃ရက်တိတိမျောနေတယ်မေ့နေတယ်ဘာမှမသိဘူးတတိရလာတဲ့အခါကျတော့6လလောက်သူ memory ပျောက်နေတယ်မမှတ်မိဘူးအဲ့ဒီ6လဟိုဘက်ကဟာလောက်ပဲမှတ်မိတယ်သူဘာလို့ဒီနားရောက်နေဘယ်နေရာလဲမသိဘူးအဲ့ဒီလိုဖြစ်တယ်အဲ့ဒါနဲ့နောက်တူတူပြောကြပါစို့အဲအဲ့ဒါဖြတ်ထုတ်လိုက်တော့နည်းနည်းတက်တာရတယ်အဲ့ဒါတစ်နှစ်ခွဲလောက်နေတဲ့အခါကျတော့အသေးမှထပ်ပြီးတော့ကင်ဆာတွေ့ အဖြစ်တဲ့ကောစားသူသွေးကြောကပေါက်သွားတဲ့အခါကျတော့သွေးထဲမှာအဲ့ဒီကင်ဆာဆဲတွေပြန့်သွားတော့ဒီကိုယ်လုံးမှာဖြစ်နိုင်ခြေရှိတယ်ဆိုတဲ့အနေအထားပေါ့အဲ့ဒီမှာအသေးဖြစ်တဲ့အခါကျတော့အဲ့ဒီအကျိတ်ကဒီဘုံဘုံတို့အစာရင်ကိုသွားတဲ့အသေးရထုတ်တဲ့ဓာတ်ရည်တွေသွားမဲ့လမ်းကြောင်းပေါ့နော်အဲ့ဒါကိုသူကဖိထားတဲ့အခါကျတော့ပိတ်ဆို့ပြီးတော့အဲ့ဒီအရည်တွေကအစာရင်နဲ့မရောက်တော့ဘဲနဲ့ဓမ္မမဟုတ်တနီးနီးနဲ့ပေါ့လေတကိုယ်လုံးကိုပြန့်ပြီးတော့လူတကိုယ်လုံးဝါထိန်သွားတယ် အဲ့ဒါနဲ့အဲ့ဒီဥစ္စာကိုသူတို့ပိုက်ထဲဖို့ကြိုးစားတယ်အကျိတ်ကဖိထားတော့ပိုက်ကထဲလို့မရထဲ့မရတော့ဘာလုပ်ရတော့ဘိုက်ကိုနောက်တစ်ခါထပ်ဖောက်အဲ့ဒီအရေးအိတ်ကို အခုပြင်မဲ့မှာထုတ်ထားတယ်အဲ့ဒီအရေးကလေးဟိုတင်းနဲ့ဘုံဘုံကိုပြတယ်အဲသူ့ဘိုက်တစ်ခုလုံးလည်းပဲဘုံဘုံတို့အင်ကြီးအစုပ်ကိုအချုပ်ဘလဘဖာယာဘလဘနဲ့လှုပ်ထားတယ်လို့ပဲရစရာကိုမရှိဘူးဒါအသက်30ပဲငငယ်ပဲရှိသေးတာပဲလေ လူတိုင်းလူတိုင်းဟာကိုကိုကိုတော့နော်ဒီလိုစိုးရတဲ့လောကဓာတ်နေနဲ့တွေ့မှာမဟုတ်ဘူးလို့ထင်ကြတာ မထင်တဲ့ကြားတွေကပဲတွေ့ကြကြုံကြတာအခုအလွန်စိတ်မကောင်းစရာသတင်းတစ်ပုဒ်နော်ဆရာတော်ဥပိဇာတနော်12ပါးမြောက်တိပိတကဒရအလွန်တော်တဲ့အလွန်ကောင်းတဲ့ဘုန်းဘုန်းတို့စိတ်ထဲမှာအလွန်ကြည်ညိုရတဲ့ဆရာတော်တစ်ပါးပေါ့ဒါအခုအဆုတ်မကောင်းဘူး ဘန်ကောက်ကိုလေရင်စင်းလုံးနဲ့သွားမယ်လို့ပြောတယ်ဆူဆူဝါဝါမဖြစ်ပါစေနဲ့လို့ပဲဘုံဘုံတို့ဝိုင်းပြီးတော့ဆုတောင်းကြရမှာနော်ဒါဒီတရားကိုနာနေကြတဲ့ပုံကိုယ်တွေဆရာတော်ဥပိ္ပဇာတာအကြောင်းသိကြမှာပဲဝိုင်းပြီးတော့မေတ္တာပို့ဖို့ပူဇင်တုတ်တွေရွတ်ဖို့နော်ဒါကိုဘုံဘုံကဒီတရားပြောရင်းနဲ့ပဲတိုက်တိုက်ဆိုင်ဆိုင်ပြောခြင်းပါတယ်ဟုတ်လားအဲ့ဒါဘုံဘုံတို့တဲ့၃နှစ်ပဲကြီးတယ်ဆရာတော်ဆိုအသက် အရန်ကြီးကြီးသေးတာမဟုတ်အဲ့တော့အချိန်မရွေးဒီနာခြင်းတရားဆိုတာ တွေ့နိုင်ကြုံနိုင်တဲ့အတွက်ကြောင့်တွေ့လာကြုံလာတဲ့အခါမှာအစဉ်ပြေပြေရင်ဆိုင်နိုင်မှုဖြတ်တိုင်းနိုင်မှုဘုံဘုံတို့ကအများကြီးကြိုတင်ပြီးတော့ပြင်ဆင်ထားတဲ့ဒါဘဝမှာ အရေးပါတဲ့လုပ်ငန်းကြီးတစ်ခုလို့သဘောပေါက်ရမယ်။ဒါကြောင့်အိယာပေါ်မှာပြင်းပြင်းထန်ထန်ယောဂဝေဒနာခံစားနေကြရတဲ့ယောဂသည်တွေအတွက်မျှတာဒီတရားကရည်ရွယ်တာမဟုတ် မကျမ်းမာသူများအတွက်လို့ဆိုတော်လည်းပဲမကျမ်းမာမည်သူများအတွက်လို့လည်းဆိုနိုင်တယ်မကျမ်းမာမည်သူများဆိုတော့ကြံသေးလားမကြံတော့အကုန်လုံးကမကြမ်းပါမဲ့သူတွေကြီးပဲဘာမှထူးတာမဟုတ်အရင်ဖြစ်တာနဲ့နောက်ဖြစ်တာပဲကွာဟုတ်လားဒါကြောင့်မို့လို့ဒီတရားလေးကို မကြမ်းပါတဲ့လူတွေရောကြမ်းပါနေသေးတဲ့တစ်ချိန်မှာမကြမ်းပါမှာ ဖြစ်ကြမဲ့ပုံကိုယ်တွေရောအကုန်လုံးဒါအလေးနဲ့ထားပြီးတော့ နာယူကြည်ညိုကြဖို့လိုမယ်ပေါ့နော်။ဘာဖြစ်လို့တော့ယောဂဝေဒနာနှိပ်စက်လာတဲ့အခါမှာရင်မဆိုင်နိုင်လို့ကိုယ့်ရဲ့စိတ်တွေကပူလောင်ပြီးပင်ပန်းပြီးဆင်းရဲပြီးဟုတ်လားစိတ်တိုင်းမကျဖြစ်လာပြီးဒါကိုလက်မခံနိုင်မှုနဲ့ညှင်းဆန်နေတယ်ယုံကန်နေတယ်ဆိုရင်ဒါမျိုးဆိုဘုရားအဲ့လိုပုံကိုမျိုးကိုဘယ်လိုဟောတော့ရှူးနှချောင်းရှူးတဲ့ပုံကိုလို့ဟောတယ် မဖြစ်လာတဲ့အချိန်မှာစူးနှချောင်းမစူးရအောင်စူးနှချောင်းစူးတဲ့ပုံကိုအညံစားမျိုးမဖြစ်အောင်ဘုံဘုံတော့အများကြီးကြိုတင်ပြီးတော့ပြင်ဆင်ထားရမယ်။တန်ရုပ်ပါဠိတော်မှာတန်လတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောထားတယ်။တန်လဆိုတာညောင်းပေါ့နော်စူးပေါ့အဓိကကတော့ညောင်းလို့အဓိပ္ပာယ်ရတယ်။အဲ့ဒီတုတ်တန်မှာမြတ်စွာဘုရားကဉာဏ်ရှိတဲ့ပုံကိုနဲ့ဉာဏ်မရှိတဲ့ပုံကို ယောဂဝေဒနာဖြစ်လို့ဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်ဖြစ်လာပြီဆိုလို့ရှိရင်သူတို့နှစ်ယောက်ဘာကွာလဲလို့မိကွန်းထုတ်တယ်။တော့ယဟန်တော်တွေကမြတ်စွာဘုရားပဲဟောပြပါဆိုလို့မြတ်စွာဘုရားအေးတဲ့ဉာဏ်မရှိတဲ့ပုံကိုယ်တွေယောဂဖြစ်ပြီးဝေဒနာအပြင်းထန်နှိပ်စက်ပြီးဆိုလို့ရှိရင်ငါမှဖြစ်ရလေခြင်းဆိုပြီးတော့စိတ်ထဲမှာဝန်းနေတယ်ကြေကွဲတယ်မကြေမနက်ဖြစ်တယ်ဒေါသဖြစ်တယ်ဒါကိုလက်ခံနိုင်မှုစိတ်ထဲမှာအကြီးအကျယ်ဒေါသနဲ့ပူရတယ်လောင်ရတယ် အဲ့ဒါဘာနဲ့တူလဲဆိုလို့ရှိရင်ပထမဆူတစ်ချောင်းဆူတယ်ခဏနေတော့အဲ့ဒီဆူနာမှာပဲနောက်ထပ်ဆူတစ်ချောင်းထပ်ပြီးတော့ဆူသွားပြန်တယ်ဆူဘယ်နှချောင်းတော့နှစ်ချောင်းဟုတ်လားအဲ့ဒါမြတ်စွာဘုရားဆူနှစ်ချောင်းဆူတဲ့ပုံကိုအဲ့ဒီမှာနည်းနည်းလေးအသေးစိတ်လေးပြောတာစိတ်ဝင်စားစရာကောင်းတယ်အသိဉာဏ်နေတဲ့ပုံကိုဟာဒီလိုယောဂဖြစ်လာပြီဆိုလို့ရှိရင်ဒီဒုက္ခဝေဒနာရဲ့ပုံမှာ तू ဟာဒေါသနဲ့တုံ့ပြန်တဲ့အတွက်ကြောင့်ပဋိက္ခာနုတ္တယဂိမ့်နေတယ် ဒေါသဖြစ်တယ်အယုတ်ဓာတ်တွေထပ်ဖြစ်တယ်ပေါ့နော်တခါဒီဒုက္ခဝေဒနာဖြစ်လာတဲ့အခါမှာဒီဒုက္ခဝေဒနာကထွက်မြောက်ရာကိုသူဟာကာမတုခကလွဲလို့ဘာမှမသိတဲ့အတွက်ကြောင့်ကာမတုခကိုလှမ်းပြီးတော့တန်တားတယ်အေးတဲ့ဟောဒီစကားလေးကိုဘုံဘုံကကောင်းကောင်းနားလည်စေခြင်းယောဂနှိမ့်ဆက်လို့ဒုက္ခဖြစ်ပြီးဆိုရင် तू ဘာတန်တားတာကာမတုခကိုလှမ်းတန်တားတယ်တစ်ချိန်လုံးက तू တက်တက်တာတာလေးနေခဲ့တယ် ကောင်းကောင်းမွန်မွန်မြင်ခဲ့တယ်ကြားခဲ့တယ်စားခဲ့တယ်တောက်ခဲ့တယ်အဲ့လိုလိုဖြစ်တဲ့ချမ်းသာမျိုးကာမဒုက္ခခေါ်တာ哦သူ့မှာဆိုလိုတာကဒုက္ခဝေဒနာကထွက်မြောက်ရဘူးကာမဒုက္ခကလွဲလို့တခြားသူမသိဘူးဆိုလိုတာကတရားချမ်းသာသူ့မှာမရှိဘူးတရားချမ်းသာနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံမရှိဘူးအဲ့ဒါကြောင့်မလို့ဒီဒုက္ခဖြစ်လာပြီဆိုရင်ဒုက္ခဝေဒနာကလွတ်မြောက်ရဘူးတရားချမ်းသာနဲ့အစားမထိုးနိုင်တဲ့အတွက်ကြောင့် ငကောက तू အတွေ့အကြုံရှိခဲ့ဘူးတဲ့ကာမဒုက္ခကိုပဲ तू ဘာလို့တော့လှမ်းပြီးတော့တန်တာတယ်ဟောဒီသဘောလေးသိချာနားထောင်ဟုတ်လားအတော့ဘာဖြစ်တော့ယာကနုတ္တယဂိနေတဲ့ယောဂခံစားနေရရင်နဲ့တန်တာပြီးတော့ယာကဖြစ်တယ်နော်တခါဒီယောဂခံစားနေရနေမယ်တခါတခါဥပိ္ပခဝေဒနာလေးတွေဖြစ်တယ်ဒီဝေဒနာကြောင့်ဘာမှမသိဘူးဘာကြောင့်ဖြစ်လဲဘလို့ချုပ်သွားလဲမသိဘူးตายဝယ်လည်းမသိဘူးအပြစ်လည်းမသိဘူးထွက်မြောက်ရလည်းမသိဘူးအဲ့ဒီတော့ဘာဖြစ်တော့အဝိဇ္ဇာနုတ္တယဂိနေတယ်ဘာပြောတာတော့ အသိဉာဏ်နေတဲ့ပုဂ္ဂိုလ်ဟာယောဂဖြစ်ပြီဆိုရင်လောဘဒေါသမောဟတွေနဲ့ပဲနှပန်းလုံးနေတာအဲဒါကြောင့်မလို့သူ့ရဲ့ဘဝအနေအထားကဆိုးတဲ့ဘက်ကိုပဲဥတီပြီးတော့သွားနေတယ်တဲ့ဘောတန်တရားကလွတ်မြောက်ဖို့မဖြစ်နိုင်ဘူး။ဒါဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေရဲ့ယောဂဖြစ်လာတဲ့အခါမှာရင်ဆိုင်ပုံရင်ဆိုင်နေဆုနှစ်ချောင်းဆုဉာဏ်ရှိတဲ့ပုဂ္ဂိုလ်ကျအဲ့လိုမဟုတ်။ဒါဟာလောကရဲ့သဘောဒါဟာခန္ဓာရဲ့သဘာဝလို့ စောစောတည်းကစကြိုတင်ပြီးတော့နားလည်မှုရှိထားတဲ့အတွက်ကြောင့်ဒီဒုက္ခဝေဒနာနဲ့တွေ့လာတဲ့အခါမှာနော်ဒေါသမဖြစ်အောင်သူထိန်းနိုင်တယ်တိမ်နိုင်တယ်ဒုက္ခဝေဒနာကထွတ်မြောက်ရာကိုကာမတုခလောက်တင်သူသိတာမဟုတ်ဘူးတရားချမ်းသာကိုသူသိတယ်ဒါကြောင့်တရားအတိနဲ့သူချမ်းချမ်းသာသာငြိမ်ငြိမ်အေးအေးနေနိုင်တယ်ဒီဝေဒနာတွေရဲ့အကြောင်းကိုလည်းကောင်းကောင်းသိတဲ့အတွက်ကြောင့်ယောဂဖြစ်လာတဲ့အခါမှာသူလောဘဒေါသမောဟနဲ့နှစ်ပါးမလုံးရဘူးအေးအေးဆေးဆေးတည်နေနေနေရတယ် ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ယောဂဖြစ်လာတဲ့အခါမှာရှုနှစ်ချောင်းရှုတဲ့လူလိုမဖြစ်အောင်ဘုံဘုံတို့ကကြိုတင်ပြီးတော့ပြင်ဆင်ရမယ်ပေါ့နော်နောက်တစ်ခုဘုံဘုံတို့ဗုဒ္ဓဘာသာတိုင်းဝိုင်းမှာအလွန်မှတွင်ကျယ်တဲ့အလွန်မှလူသိများတဲ့အလွန်ဖိုးတန်တဲ့စကားတစ်ခုရှိတယ်အဲ့ဒါပါတော့ယောဂနဲ့ပတ်သက်ပြီးတော့ဘုရားဟောထားတာလေကိုနာတော်လည်းပဲစိတ်မနာစေနဲ့ဆိုတဲ့စကားဟုတ်လားဒါကလေ့ကျင့်ထားမှဘုံဘုံတို့ မှန်မှန်ကန်ကန်သိအောင်လေ့လာထားမှစူးစမ်းထားမှသင်ယူထားမှအဲဒီသိတဲ့အသည့်ကိုလည်းပဲကျိန်ဖန်များစွာလင့်ကျက်ထားမှကိုနာလာတဲ့အချိန်မှာစိတ်မနာအောင်သူနေတတ်မှာဒီစကားလေးကနာကုလပိတာတကကြီးကိုမြတ်စွာဘုရားဟောတာသိရနော်အလွန်အသက်ကြီးရင်တဲ့ဒီတကကြီးမြတ်စွာဘုရားဒီရောက်တော့တပည့်တော်နောက်ဆုံးရွယ်ရောက်နေပြီနောက်ထပ်မြတ်စွာဘုရားကိုတွေ့ဖို့မသေးကြတော့ဘူးဒါကြောင့်မို့လို့တပည့်တော်အတွက်အရှိသဖြင့်အကျိုးရှိမဲ့တရားစကား မိန့်ကြားတော်မူပါဆိုလို့မြတ်စွာဘုရားကအဲ့ဒီစကားတော်လေးကိုအမိန့်ရှိတာတခါကြီးခန္ဓာကိုယ်ကြီးကဒီတိုင်းပဲဥတလုံးလိုပဲအရေးပါလေးနဲ့အုပ်ထတာဘာခိုင်မာမှုမှမရှိဘူးအမြဲတမ်းနာကျင်ခံခက်နေတဲ့သဘောရှိဒီလိုခန္ဓာကိုယ်ကြီးမျိုးနဲ့များကိုကိုကိုတခဏလောက်မြကောင်းတယ်လို့ထင်နေမယ်မှတ်ထင်နေမယ်ဆိုလို့ရှိရင်ကိုကိုကိုကောင်းတယ်လို့မြန်ပြောမိမယ်ဆိုရင်ဒါမိုက်မဲခြင်းကလွယ်လို့တခြားအကြောင်းမရှိဘူးလို့ဟောတာ တခဏမြကောင်းတယ်လို့ပြောခဲ့မယ်ဆိုရင်တော့ဒါမိုက်မဲလို့ပဲလို့ပြောတယ်အဲ့ဒီစကားအဲ့ဒါဆက်ပြီးတော့မြတ်စွာဘုရားကဒီရုပ်ခန္ဓာကိုယ်ကြီးနာနေတော့လည်းပဲစိတ်မနာအောင်သင်နေရမယ်အဲ့လိုဟောတော့ तू အလွန်သဘောကျပြီးတော့အဲ့ဒါအပြန်ခရီးမှာရှင်သာရိပုတ္တရာစီကိုဝင်တယ်ဝင်တော့ရှင်သာရိပုတ္တရာကအော်မျက်နှာလဲကြည်လိုက်တာမြတ်စွာဘုရားနော်တရားအမြတ်ရင်နဲ့သုံးလိုက်သုံးလောင်းလိုက်ပုံရတယ်ဆိုတော့ဟုတ်တယ်မြတ်စွာဘုရားဒီလိုဟောလိုက်တယ် ကိုနာတော်လည်းပဲစိတ်မနာစေနဲ့လို့ဒီလိုကျင့်ရမယ်လို့ဟောလိုက်တယ်အဲ့လို့ဆိုတခါကြီးမမေးခဲ့ဘူးလားဘလို့ပုဂ္ဂိုလ်ဟာကိုလဲနာတယ်စိတ်လဲနာတဲ့ပုဂ္ဂိုလ်လဲဘလို့ပုဂ္ဂိုလ်ဟာကိုသာနာပြီးတော့စိတ်မနာတဲ့ပုဂ္ဂိုလ်လဲဒါကိုခွဲခွဲပြားပြားသိအောင်သင်မမေးခဲ့ဘူးလားဟာအဲ့လိုတော့ तू မမေးခဲ့ရအောင်အဲ့ဒါမထူးပါဘူးရှင်ဘုရားပဲဟောပါအဲ့ဒီမှာရှင်သာရိပုတ္တရာပေးတယ်ကိုနာတော်လည်းပဲစိတ်မနာအောင်ဘလို့နေမလဲဆိုတဲ့မိခွန်းရဲ့အဖြစ်ဒါမျိုးကိုသေသေးချာချာမှတ်ရမယ်နော်အဲ့ဒါဘုန်းကြီးဘုန်းဘုန်းက လိုရင်းလေးတွေပဲအနှစ်ချုပ်ပြီးတော့ဒီကနေ့ညနော်လူမမာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောခဲ့တဲ့နော်ခိလာနာတုတ်တန်တော်တော်များများအနှစ်ချုပ်ကလေးတွေရစုပြီးတော့များများပြောပြမယ်လို့ထင်တယ်နော်မကြမ်းမမာဖြစ်နေတဲ့လူတွေအိယာတွေကနေပြီးတော့နာယူတဲ့အခါမှာဓာတ်ရိုက်အကျိုးရှိသေးခြင်းနဲ့စေတနာပေါ့ဟုတ်လားအခုရှင်သာရိပုတ္တရာဘာတော့ကိုနာတော်လည်းပဲစိတ်မနာအောင်ဘလို့နေမလို့ဒီနီလန်းလေးကိုပေးတာလို့ပေးလဲဆိုတော့ ဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတဘာဝတရား၅ခုအရှုဝေကြီး၅ခုဒါရဲ့ပုံမှာဒါဟာငါပဲဒါဟာငါဥစ္စာပဲလို့မှားမှားယွင်းယွင်းဆွဲလက်မှတ်တင်ပဲဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်လဲနာတယ်စိတ်လဲနာတယ်ဆိုတဲ့ပုဂ္ဂိုလ်ပဲတဲ့ယောဂဝေဒနာဖြစ်လာတဲ့အချိန်မှာဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတဘာဝတရားကြီးဒီအစုအဝေးကြီးကိုဒါဟာငါမဟုတ်ဘူးဒါဟာငါဥစ္စာမဟုတ်ဘူးလို့ မှန်မှန်ကန်ကန်သိမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာကိုနာတော်လည်းပဲစိတ်မနာတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့အဲ့လိုဟောတာဒါလူရင်းလေးကိုဘုံဘုံပြောတာဟုတ်လားဒါကြောင့်ဘုံဘုံတို့ရဲ့စိတ်ထဲမှာယောဂဝေဒနာနှိမ့်ဆက်လို့ဒုက္ခဝေဒနာခံစားရပြီဆိုရင်ဒီဒေသနာလေးကိုဘုံဘုံတို့နော်အမှတ်ရပြီးတော့လိုက်နာနိုင်အောင်ကြိုတင်ပြီးတော့လေ့ကျင့်ထားရမယ်ဒီအတွေ့အကြုံတွေတကယ်တမ်းဘဝဆိုတာအတွေ့အကြုံပဲလေကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်မြင်နေရတယ်ကြားနေရတယ်ခံစားနေရတယ်ဟုတ်လား အဲ့ဒီအတွေ့အကြုံတွေကဘာတော့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဒါသဘာဝတရားပဲဒီအမြင်ကိုရှင်းအောင်ဘုံဘုံတို့ကကြိုတင်ပြီးတော့မလုပ်ထားမှာတော့လေ့ကျင့်ထားရမယ်အဲ့လိုမလေ့ကျင့်ဘဲနဲ့အဟံရူပံမမရူပံရုပ်စုဝေယောဒီရုပ်ကြီးဟာငါပဲဒီရုပ်ကြီးဟာငါဟာပဲလို့ထင်မယ်ရှင်တော့အဲ့ဒါကိုနာရတဲ့အထက်စိတ်နာမှုပါထပ်ပြီးတော့ဆောင်းသွားတယ်ပေါ့ဟုတ်လားအဲ့လိုပဲဝေဒနာကိုလည်းပဲနော်အဟံဝေဒနာမမဝေဒနာဟောဒီစကလုံးလေးသုံးတယ်ရှင်သာရိပုတ္တရာ ခံစားမှုဟာငါပဲခံစားမှုဟာငါဥစ္စာပဲဒါဆိုရင်တော့စိတ်ပါနာမှာနော်အဲ့လိုမျိုးကိုနာပြီးတော့စိတ်မနာအောင် ဖြစ်နေတဲ့သဘာဝတရားတွေကိုသဘာဝတရားမျှတာဖြစ်တယ်ဒါဟာငါမဟုတ်ဘူးဒါဟာငါဥစ္စာမဟုတ်ဘူးလို့ဒီအမှန်တရားကိုစောတော်တွေကစပြီးတော့အမြင်ရှင်းတဲ့ရှင်းအောင်ဘုံဘုံတို့မလုပ်ထားဖို့လို့တော့လေ့ကျင့်ဖို့လိုတယ်ဒါကနီးမှန်လက်မှန်လေ့ကျင့်မယ်ဆိုရင်ဒီအမြင်မှန်ကိုဘုံဘုံတို့ခိုင်ခိုင်မာမာရနိုင်လိမ့်မယ်ပေါ့အဲ့ဒါလို့ဆိုရင်ဘုံဘုံတို့ ဒီလိုအမြင်မှန်တွေရအောင်ဘယ်ပုံဘယ်နည်းဘုံဘုံတို့လေ့ကျင့်ကြမလဲစူးစမ်းကြမလဲအားထုတ်ကြမလဲဟုတ်လားဘယ်ပုံဘယ်နည်းစူးစမ်းမလို့အဲ့ဒါဘုံဘုံဒီကနေ့ညပြောချင်တာကခိရိမာနာနာတုတ်တန်နဲ့ခိလာနာတုတ်တန်ဒီတုတ်တန်တစ်ခုကိုပေါင်းပြီးတော့တင်ညာဆန္ဒပါးကို အရင်ပြောချင်တယ်လေ့ကျင့်ထားကြဖို့ဟုတ်လားနောက်အိယာပေါ်မှာနာခြင်းတရားနှိမ့်ဆက်လို့ဆင်းရဲနေကြတဲ့ပုံကိုယ်တွေအတွက်လည်းပဲအခုဦးချင်းပြောမဲ့ ဒီတင်ညာ12ပါးဟာနားထောင်တာနဲ့ကိုပဲယောဂဝိရဏကိုတတ်တာစေတဲ့စိတ်ထဲမှာ ကောင်းမှုကို ဖြစ်ထွန်းစေတဲ့စကားတွေဖြစ်မယ်ပေါ့မြတ်စွာဘုရားလက်ထက်ကဂိရိမာနန္ဒာဆိုတဲ့ယဟန်မကျမ်းမာမာဖြစ်တော့ရှင်အနန္ဒာကတနာလွန်းလို့မြတ်စွာဘုရားကိုသွားလျှောက်တယ်မြတ်စွာဘုရားကြွပေးပါဘုရားဆိုတော့မြတ်စွာဘုရားအနန္ဒာတဲ့အဲ့ဒီဂိရိမာနန္ဒာယဟန်ကိုအခုငါပြောမဲ့တင်ညာ10မျိုးကို မင်းဟောမယ်ဆိုလို့ရှိရင်မင်းသူ့ကိုသွားပြောမယ်ဆိုရင် तू အဲ့ဒီတင်ညာရှင်မျိုးကိုလည်းနားထောင်ပြီးတာနဲ့သူ့ရဲ့ယောဂဝိဒနာတွေကပျောက်သွားလိမ့်မယ်တဲ့အာမခံချက်နဲ့တော့မြတ်စွာဘုရားဟောတာနော်တင်ညာဘယ်နှမျိုးတော့10မျိုးအဲ့ဒါရှင်အနန္ဒာကညံထက်တဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားရှင်တခဏချင်းပဲအဲ့ဒီတင်ညာ10မျိုးကိုသင်ယူပြီးတော့အဲ့ဒီခိရိမာနန္ဒာယဟန်တွေကိုသွားပြီးတော့ဟောတာအဲ့ဒါလည်းနားပြီးတော့အဲ့ဒါယောဂတကယ်ပျောက်သွားတယ်အဲ့ဒီတင်ညာ10မျိုးကိုမှတ်မယ်နော်နာယူယုံမျှဖြင့် ယောဂဝေဒနာကိုတတ်တာပြောက်ကင်းရာရစေတဲ့အစွမ်းထက်တဲ့သဘာဝတရားလို့ယုံကြည်မှုနဲ့လည်းပဲဘုံဘုံတို့နာယူရမယ်ပေါ့ဟုတ်လားတင်ညာဆယ်မျိုးကဘာတွေလဲဆိုတော့အနိစ္စတင်ညာအနတ္တတင်ညာအတုပတင်ညာအာဒီနဝတင်ညာပဟာနတင်ညာဝိရာဂတင်ညာនិရောဓတင်ညာတပ္ပလောကိအနာပိတတတင်ညာတပ္ပသင်္ခါရိတုအနိစ္စတင်ညာအာနာပါနတတိတင်ညာဆယ်မျိုးနည်းနည်းစီရှင်းပြမယ်နော် အိဋ္ဆတင်ညာဆိုတာမတည်မြဲမှုကိုအမှတ်ရတာအိဋ္ဆဆိုတာမမြဲတာတင်ညာဆိုတာအမှတ်ရတာပေါ့နော်အဲ့ဒါမြတ်စွာဘုရားဘယ်လိုရှင်းပြတော့ဆိုတော့ဒီခန္ဓာငါးပါးအစုဝေးကြီး၅ခုရဲ့ဖြစ်ပေါ်လာပြီးတဲ့နောက်တောက်လျှောက်ပျောက်ကွယ်တဲ့သဘောနောက်ထပ်အကြောင်းရှိလို့ထပ်ပြီးတော့အသစ်ဖြစ်တယ်ပျောက်ကွယ်သွားတယ်ပြောနေတာကနှီးတယ်ဖြစ်စဉ်ကဒလဇက်အသစ်အသစ်ဒလဇက်ဖြစ်ပြီးတော့ဖြစ်တိုင်းဖြစ်တိုင်းပျောက်ကွယ်သွားတယ်အဲ့ဒီမတည်မြဲမှုကိုမြင်တယ်ဒါအိဋ္ဆတင်ညာပဲတဲ့ နော်ဒီလောက်ပဲဘုံဘုံပြောနိုင်မယ်နော်ပြောစရာတွေကများတယ်ဟုတ်လားနောက်အနတ္တတင်ညာအနတ္တဆိုတာနအတ္တဟုတ်လားရိုးရိုးလေးပြောရရင်အတ္တမဟုတ်ဘူးလို့မြင်တာအဲ့တော့မြတ်စွာဘုရားဘယ်လိုသင်ပေးတော့ဒီအနတ္တတင်ညာနဲ့ပတ်သက်ပြီးတော့ဒီမျက်စိနာနာလျှာကိုရှိဟာငါမဟုတ်ဘူးဒါအတ္တမဟုတ်ဘူးမြင်တတ်တဲ့သဘာဝကြားတတ်တဲ့သဘာဝပျက်စီးနေတဲ့သဘာဝမကောင်းတဲ့သဘာဝအနတ္တသဘာဝမျှတာဖြစ်တယ်ဒါအတ္တမဟုတ်ဘူးလို့ အဲ့ဒီလိုစဉ်းစားဆင်ခြင်တာဟာအနတ္တတင်ညာတဲ့နော်နောက်အတုပတင်ညာဟောအတုပတင်ညာကြတော့သိဖို့လွယ်တယ်နော်ဘုံဘုံတို့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်မှုမတန်ရှင်းမှုမစင်ကြယ်မှုအနတ်မကောင်းမှုဒီသဘာဝကိုဆင်ခြင်တာဆံမင်မွေးခြင်းခြေသည်လက်သည်သွားအရေးအသားအကြောအယိုယိုတွင်ခြင်းသည်အညှုတ်နှလုံးအသေးအမြည်အဖြင့်အဆုပ်ဥမဥသိင်စာသစ်စာဟောင်းအုံနောက် တိကျတလိပ်ပြီသွေးချွေးအစီကဲမျက်ရည်အစီကြီးတွေနှက်အစေးကျင်ကဲသုံးတန်တကုဋ္ဌာတအဲ့ဒါကိုကျွမ်းကျင်အောင်လေ့လာသင်ယူဘယ်ကုဋ္ဌာတပုံစံဘလို့ရှိတယ်အယောင်ဘလို့ရှိတယ်ဘယ်နာလေးမှာရှိတယ်အကုန်လုံးခန္ဓာကိုယ်ရဲ့အကြောင်းအသေးစိတ်ဘာလို့ရမလို့သင်ယူရမယ်လေ့လာရမယ်သင်ယူလို့လေ့လာလို့သိပြီဆိုရင်ဒါကိုကြိမ်ဖန်များစွာဆင်ခြင်ရမယ်ဂျွန်ရှာဘွေတို့ရဲ့အစုဝေးများတာဖြစ်တယ်ဆိုတဲ့အမြင်မှန်ကိုခိုင်မာအောင်တိဆောက်ရမယ်အဲ့ဒါပါခေါ်တော့အတုပတင်ညာ နောက်အာဒီနဝတင်ညာတဲ့အာဒီနဝဆိုတာအပြစ်ဘာရဲ့အပြစ်တုံးဆိုဒီခန္ဓာကိုယ်ရဲ့အပြစ်အဲ့ဒါအာဒီနဝတင်ညာကိုမြတ်စွာဘုရားဘယ်လိုလေးအဓိပ္ပာယ်ဖွင့်ပြတော့ဆိုတော့လူရင်းပြောရင်ခန္ဓာကိုယ်ဟာအနာတုံးကြီးပဲလို့ဆင်ញင်တာအနာယောဂတုံးကြီးလို့ဆင်ញင်တာမျက်စိကြည့်လိုက်ရင်လည်းမျက်စိကနာမယ်နားကြည့်ရင်လည်းနားကနာမယ်မနာနိုင်တဲ့အစိတ်အပိုင်းဟာစံကြည်မြင်တမြင်စာလေးလောက်တောင် မရှိဘူးနာနိုင်တဲ့ ဒုက္ခပေးနိုင်ရင်လည်းအခံရခက်စေမဲ့အရာတွေကြီးပဲရှုဝေးနေတာအဲ့ဒီလိုစဉ်းစားသင်ကျင်တာကိုဘာခေါ်တော့အာတိနဝသင်ညာတယ်လေးခုရှိပြီနော်နောက်၅ခုမြောက်ဘာဟာနာသင်ညာဆိုတာဘာပြောတာတော့ဘာဟာနာဆိုတာပေရှားတာပေရှားခြင်းကိုအမှတ်ရတာဘာကိုအမှတ်ရဘာကိုပေတာကိုအမှတ်ရမှာတော့ကာမဝိတ္တပြဘာဒဝိတ္တဝိညာဝိတ္တလို့ဆိုတဲ့အတွေးအကြိုးတွေရုပ်ညက်တဲ့အကုသိုလ်တရားတွေဒါတွေဟာ ဆိုးရတဲ့အကျိုးဆက်ရှိတယ်ဒုက္ခကိုပဲဖြစ်စေတဲ့အကျိုးမဲ့စေတဲ့တရားတွေဖြစ်တယ်ဆိုတဲ့နားလည်မှုနဲ့အဲ့ဒါတွေဖြစ်လာရင်လက်သက်မခံဘဲနဲ့ပယ်ရှားဖို့ကြိုးစားတာကိုပဟာနာတင်ညာလို့ခေါ်တယ်။ကာမနဲ့ပတ်သက်ပြီးတော့တွေးတာမကျေနပ်မှုနဲ့ပတ်သက်ပြီးတော့တွေးတာညှင်းဆဲလိုမှုနဲ့ပတ်သက်ပြီးတော့တွေးတာဒါကိုပါခေါ်တော့ကာမပြဘာဒဝိဟိတာဝိတ္တဆို၃မျိုးပေါ့နော်။ပြီးတော့အကုသိုလ်တရားအဲ့လိုယုံညံ့တာတွေကိုယ်စိတ်ထဲမှာ မရှိစေရဘူးဖြစ်လာရင်တောက်လျှောက်ပယ်ရှားမယ်ဆိုတဲ့အမှန်ရမှု ကြိုးစားအထုတ်မှုကိုဒါပဟာနာတင်ညာဒါယောဂပြောင်းနိုင်တယ်လို့ပြောတယ်နော်သေချာစဉ်းစားဟုတ်လားနောက်ဘုန်းဘုန်းတို့6ခုမြောက်နဲ့9ခုမြောက်တင်ညာနှစ်ခုကိုပေါင်းပြီးတော့ပြောမယ်အဲ့ဒါကဝိရာကတင်ညာနဲ့និရောဓတင်ညာအဲ့ဒါကဘာတုံးဆိုတော့နိဗ္ဗာန်ဟာမွန်မြတ်တယ်ချမ်းသာတယ်အဲ့ဒါလို့နိဗ္ဗာန်ရဲ့မွန်မြတ်ပုံချမ်းသာပုံကိုစဉ်းစားဆင်ခြင်နဲ့တင်ညာတဲ့ပုထုဇဉ်တရားအနေနဲ့နိဗ္ဗာန်မှာမရသေးဘဲနဲ့ဘယ်လိုလုပ်ပြီးတော့နိဗ္ဗာန်ကိုချမ်းသာတယ်လို့စဉ်းစားဆင်ခြင်နိုင်မလို့စဉ်းစားကြည့်နော် မရသေးတော့လည်းပဲဒါရှားပြီးသားပုံကိုယ်တွေပြောထားတဲ့စကားကိုမှီးပြီးတော့ဘုဖုနုတွေယုံကြည်မှုနဲ့ဒါကိုစဉ်းစားမယ်ဆိုရင်ဒါမြင့်မြတ်တဲ့ဉာဏ်ဖြစ်တယ်မြင့်မြတ်တဲ့အမှတ်အသားဖြစ်တယ်ပေါ့နော်ဒီဟာလည်းပဲဒါကောင်းမှုကြီးတစ်ခုလို့နားလည်ရမယ်ဧတံတန္တံဧတံပဏိတံယတိတံတပ္ပသင်္ခါရသမထောတပ္ပပတိပိဋိနိတကောတနေခယောဝိဒါကောဏိတော်တော်နိဗ္ဗာန်ဒါဆင်ញင်ပုံလေးမြတ်စွာဘုရားပြောပြတာဒါပါဠိလေးပါဘုံဘုံရွတ်ပြတယ်နော်ဧတံတန္တံဧတံပဏိတံဒါလေးက ငိမ့်သက်လိုက်တာဒါလေးကမွန်မြတ်လိုက်တာဒါလေးဆိုတာဘာပြောတာတော့ယတိတံတပ္ပသင်္ခါရသမထောတပ္ပပတိပတိနိတ္တကောတဏ္ဍခယဝိဒါကောនិရောဓနိဗ္ဗာန်သင်္ခါရတရားတွေရဲ့ငြိမ်းရာကိလေသာတရားတွေရဲ့ချုပ်ရာနိဗ္ဗာန်ကိုပြောတာနော်ကိလေသာကုံရာဒုက္ခချုပ်ရာနိဗ္ဗာန်တရားအဲ့ဒီနိဗ္ဗာန်ဆိုတဲ့တရားဟာမွန်မြတ်တယ်ငြိမ်သက်တယ်ဆန့်ကျင်ဘက်အပြင်သင်္ခါရတရားဟာမမွန်မြတ်ဘူးမငြိမ်သက်ဘူးကြမ်းတမ်းတယ်ဆင်းရဲတယ်လို့ပြောရလဲရောက်တယ်ဟုတ်လားအဲ့တော့လူရင်းဘုံဘုံပြောမယ်နော် ဘဝခန္ဓာဆင်းရဲတယ်ဘဝခန္ဓာကလွတ်မြောက်အောင်နိဗ္ဗာန်ချမ်းသာတယ်လို့မရသေးတော့လည်းပဲဒီလိုမျိုးဖုံဖုံတို့မှန်ကန်တဲ့အတိမှန်ကန်တဲ့ပရိယတိအမြင်ကိုအခြေခံပြီးတော့စဉ်းစားဆင်ခြင်မယ်ဆိုရင်ဒါပါတော့ဝိဒါကတင်ညာနိရောဓတင်ညာသူလည်းယောဂပြောက်စီတဲ့အမတ်တင်ညာတွေပဲနော်နောက်ပြီးတော့တပ္ပလောကိအနာပိတတတင်ညာဟောတပ္ပလောကိအနာပိတတတင်ညာဆိုတာဘာပြောရတော့ဒီခန္ဓာ၅ပါးရဲ့ပုံမှာဒါဟာငါပဲငါဥစ္စာပဲဆိုတော့ဥပါဒံတရားနဲ့ဘုံဘုံတို့စွဲနေတာတွေရှိတယ် အဲ့ဒီဥပါဒဏ်နဲ့စွဲနေတဲ့အစွဲတွေကိုပယ်ဖြောက်ပြီးတော့နေတာကိုတပ္ပလောကိအနာပိတတတင်ညာလို့ခေါ်တယ်တဲ့အလုံးစုံသောလောကဟာပျော်မှုဝေရမရှိဘူးလို့မြင်လိုက်တာပေါ့ဘယ်လိုနည်းနဲ့မြင်တာတော့ဒါဟာငါပဲဒါဟာငါဥစ္စာပဲဆိုတဲ့မှားယွင်းတဲ့စွဲလန်းမှတ်ထင်မှုတွေကိုဖယ်ဖြောက်ပြီးတော့နေတာအဲ့ဒါတပ္ပလောကိအနာပိတတတင်ညာတယ်နောက်တပ္ပသင်္ခါရီသူအနိစ္စတင်ညာတဲ့ကိုကူမြောက်ကတပ္ပသင်္ခါရီသူအနိစ္စတဲ့ အလုံးစုံသောသင်္ခါရတရားတွေကိုအလိုမရှိဘူးဆိုတဲ့အမှတ်တင်ကြတယ်သူကတော့တော်တော်မြင့်သွားတယ်သူကဒီရုပ်တည်နေနေဖြစ်နေရတာကိုပဲစိတ်ထဲမှာဆက်ဆုပ်တယ်ယွန်းရှာတယ်ရှက်တယ်ဆိုတဲ့အမြင်တဲ့ဒါဘုရားကိုယ်တိုင်ရှင်းပြတာဘုံဘုံတော်ကရုပ်တည်နေနေရဲ့အကြောင်းကိုမကောင်းမှမသိတဲ့အခါကျတော့ရုပ်တည်နေနေရဲ့ပုံမှာနော်အမျိုးမျိုးအထင်မှားပြီးတော့ဆွဲလန်းနေတာမမောနေတာတွေ့တာနေတာဒီမှားယွင်းမှုအပြည့်နဲ့နေနေတာနော်အဲ့ဒါကိုခြေဖြတ်နိုင်ဖို့အတွက် ဒီဟာတွေကကောင်းတဲ့အရာတွေမဟုတ်ဘူးဒါတွေဖြစ်လာတာမကောင်းဘူးဒါတွေဖြစ်လာရှက်เสียဆက်ဆုပ်เสียလို့ဒီလိုမျိုးစဉ်းစားဆင်ခြင်တာပေါ့တပတ်လောကေတပတ်သင်္ခါရီတုအနိစ္စသင်ညာလို့ပြောတယ်တဲ့နောက်၁၀ခုမြောက်ကပါတော့အာနာပါနတတိဟုတ်လားအာနာပါနတတိကြတော့ရှင်းပြစရာမလိုပါဘူးနော်ဝင်လေထွက်လေကိုသိနေတာဝင်တိုင်းထွက်တိုင်းသတိရှိနေတာစိတ်ကဘယ်နေရာပေါ်မှာတွေးနေတာမဟုတ်ဘူးဒီဝင်လေထွက်လေပေါ်မှာပဲစိတ်ရှိနေတာဒါနားလေလွယ်ဖို့အတွက်ဘုံဘုံပြောလိုက်တာဟုတ်လား အဲ့ဒါဘာတော့တင်ညာ10မျိုးအဲ့ဒါတကယ်ပဲဂိရိမာနန္ဒယန်ဟာနာယူပြီးတော့ပျောက်သွားတယ်လို့အမှတ်တမ်းတင်ထားတယ်တော့ယောဂဖြစ်နေတဲ့အချိန်မှာဒီတင်ညာ10မျိုးအခုဘုံဘုံပြောတာလေးကိုနားထောင်နေရင်းနဲ့ဒါအထုတ်ပြီးသားဖြစ်သွားမယ်နော်အထိုက်လျောက်ဟုတ်တယ်မဟုတ်လားအဲနောက်ပြီးတော့ဘုံဘုံတို့တင်ညာက12မျိုးထိမှတ်သားရမယ်နောက်ထပ်ဟိုကိလန္ဒသုတ်တန်တစ်ခုရှိသေးတယ်အဲ့ဒါကမကျမ်းမာတဲ့ယဟန်တပါမြတ်စွာဘုရားတည်တော်မူလို့လူမမာသွားမေးတဲ့အနေနဲ့ကြွသွားတာခိုးရောက်တဲ့အခါကျတော့မြတ်စွာဘုရားဟောတယ် အခုငါပြောမဲ့ဒီတရား၅မျိုးကို မကြမ်းမာတဲ့ပုံကိုယ်တွေဟာစိတ်ထဲမှာမစွန့်လွတ်ဘူးဆိုရင်နော်ကျမ်းမာရေးမကောင်းတဲ့ပုံကဒီ၅မျိုးကိုအမြဲတမ်းနှလုံးသွင်းနေမယ်ဆိုရင်လို့ဆိုလိုတာနော်ဒီ၅မျိုးကိုသူတို့မစွန့်လွတ်ဘူးဆိုရင်သူတို့ဟာယဟနာဖြစ်လိမ့်မယ်တဲ့အဲ့တိန်တကောဟောတာအဲ့ဒီတုတ်တန်ကြတော့အတရားဘယ်နှမျိုးတော့၅မျိုးအဲ့ဒီတရား၅မျိုးကဘာတုံးဆိုတော့နံပါတ်1အတုပတင်ညာခုနကတော့ပြောတာလည်းပါသွားပြီနောက်နံပါတ်2 အာဟာရပရိကူလတင်ညာကိုစားတော့နေတဲ့အာဟာရရဲ့ရွန်ရှာဆက်စုပ်ဖွယ်ကို အမှတ်ရတာဒါမပါသေးဘူးသောသောကတင်ညာထဲမှာနောက်နံပါတ်3တပ္ပလောကေအနာပိတတတင်ညာဟောဒါပါသွားပြီသောသောက ဟုတ်လားနောက်နံပါတ်4တပ္ပသင်္ခါရေတုအနိစ္စတင်ညာအလုံးစုံသောသင်္ခါရတရားတွေကမတည်မြဲဘူးဆိုတဲ့အမှတ်အဲ့ဒါလည်းပါသွားပြီနော် နောက်မပါသေးတဲ့နံပါတ်5တင်ညာပေါင်းဆိုမရဏတင်ညာတဲ့ဟုတ်လားမရဏတင်ညာဆိုတာက သေဆုံးခြင်းကိုအမှတ်ရတာငါဟာသေလူပါလားလို့အမှတ်ရတာဟိုတနေ့ကစောစောဘုံဘုံပြောတဲ့ယောဂတဲ့လေးကဘာပြောလို့ဆိုတော့ तू ကတိတ်တော့ကြာတော့မှာမဟုတ်ဘူးဆိုတဲ့အတိသူ့မှာရှိတယ်လေအဲ့ဒီစိတ်ရှိတဲ့လူတွေရဲ့စိတ်ကမုံမြတ်မှုနဲ့နှိစက်တယ်ဘာလို့တော့ကြံဘာမှအရေးမပါပါဘူးကြံတာတွေကဟောသူ့အပေါ်မှာနော်စူးစူးဝါဆက်ဆံလာတာတွေသူ့အပေါ်မှာ ဒုက္ခပေးတာတွေကိုလည်းခွန့်လွတ်နိုင်ဖို့အလွန်လွယ်ကူတယ်လို့သူကပြောတယ်သူ့အကြောင်းလေးကိုလည်းဘုံကနောက်တစ်ချိန်တရားလေးနည်းနည်းတောင်ဟောဖို့စိတ်ကူးရှိတယ်သူကတရားလေးတစ်ပုဒ်တောင်းထားတာလည်းရှိသေးတယ်ကိုကတရားတော့မဲ့လူတယောက်ဆိုတော့ဘုံဘုံရခွန့်လွတ်ဖို့အရန်လွယ်တယ်တချို့အရေးဆိုလှုပ်ပြီးတော့ခွန့်လွတ်စရာတောင်မလိုစိတ်ထဲမှာအလိုလိုပြေပြောက်သွားတယ်ဒါတွေဟာရေးမပါဘူးရေးမကြီးပါဘူးသူနားလေတယ်ဟုတ်လားဘုံတို့အဲ့လိုစိတ်မျိုးရကျင်တယ်ဆိုရင်ဘာလို့မလို့မရဏတင်ညာ သိရင်တရားကိုအမှတ်ရဖို့လိုတယ်။တော့တင်ညာ12ပါးပြည့်စုံဖို့ဆိုရင်စောစောကတင်ညာ10ပါးထဲမှာဘာပေါင်းထည့်ရမှာတော့အာဟာရပရိကူလတင်ညာနဲ့မရဏတင်ညာပေါင်းထည့်ရမယ်။တူရာရှုလိုက်ရင်12မျိုးရတယ်ပေါ့နော်။အာဟာရပရိကူလတင်ညာဆိုတာဘာတော့ကိုစားတောက်နေတဲ့အစာဟာရရဲ့အစင့်စင့်ရွန်ရှာဆက်စုပ်ပွဲအနေအထားပြောင်းလဲသွားပုံကိုစဉ်းစားတာ။ဟုတ်လားဝါလိုက်တဲ့အချိန်ကစပြီးတော့ဘုံဘုံတို့ဒါမတင့်တယ်တော့ပြလို့အဆင်မပြေတော့ဘူးပေါ့နော်။ ထမင်းတွေဝိုင်းနေပါဇက်ထဲကထွက်သွားတယ်ဆိုရင်ဒီထမင်းမှာပဲဘာမှသိပ်ပြောင်းလဲသေးတယ်မှာဘေးကလူတွေဘာဖြစ်တော့ယွန်းနေအသက်ကြီးတဲ့လူတွေအဲ့လိုဖြစ်တယ်ဆိုရင်ယွန်းနေနော်ဟုတ်လားနောက်တဖြည်းဖြည်းနဲ့ပြောင်းလဲသွားတဲ့အနေအထားဒါကိုဘာလို့မလို့စဉ်းစားရမယ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့စိတ်တွေနော်စူးနှချောင်းမစူးဖို့ကိုနာတော်လည်းပဲစိတ်မနာဖို့မြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒပါနော်အဲ့ဒီလိုမျိုးဖြစ်ဖို့ဆိုရင်အခုပြောခဲ့တဲ့တင်ညာတရားတွေကိုကျွမ်းကျင်အောင်ဘုန်းဘုန်းတို့ဘာလုပ်ထားမှာတော့လေ့ကျင့်ထားရမယ်တင်ညာ7ပါး လေ့ကျင့်ဖို့ဆိုရင်အစကနေဦးဘာလို့ဖို့လို့တော့သင်ယူထားဖို့လိုသေးတယ်နော်အခုဘာလုပ်နေတာတော့သင်ယူနေတာဘယ်သင်ညာကဘယ်လိုလုံးရတယ်ဘယ်ဟာကိုပြောတာဘာမှနားမလဲစရာမရှိဘူးနော်ဆက်ပြီးတော့ဘုံဘုံတို့ဒီမကြမ်းပါတဲ့ပုံကိုယ်တွေနဲ့ပတ်သက်ပြီးတော့ဟိုခြံမထားခဲ့တဲ့နဲ့မဖြစ်မနေပြောကိုပြောတဲ့အကြောင်းအရာတစ်ခုရှိသေးတယ်အဲ့ဒါပါပါတော့ဘိုးရှင်တရားဘိုးရှင်တရားရဲ့အစွမ်းအတ္တတိဒါဗုဒ္ဓဘာသာဝင်တိုင်းကြားဘူးတယ် ရှင်မာကတ္တပရဲ့ရှင်မာမောက္ကလန်ရဲ့မကျမ်းမာမှာဖြစ်တော်မြတ်စွာဘုရားဒီဘိုးစဉ်ကိုသွားဟောတယ်။ဘိုးစဉ်တရားတွေကကောင်းလိုက်တာလို့သူတို့ရဲ့စိတ်ထဲမှာပီတိဖြစ်သွားတာနဲ့သူတို့ခံစားနေရတဲ့ယောဂပရိနာတခါတည်းငြိမ့်သွားတယ်။သူကလည်းအဲ့လောက်စွန့်ရနော်။နောက်မြတ်စွာဘုရားကိုတော်တိုင်လေးနာထတော့ရှင်စုံနာကိုခေါ်ပြီးတော့จิตသားစုံနာတင့်ရဲ့ဉာဏ်ထဲမှာဘုဇင်တရားကိုထင်စေလို့ဘုဇင်တရားဟောခိုင်းတာအဲ့ဒါမြတ်စွာဘုရားနာတယ် နားလည်းပြီးတော့မြတ်စွာဘုရားအော်ဘုရင်တရားတွေကအလွန်ကောင်းတာပဲမြတ်စွာဘုရားရဲ့တန်တမှာပီတိဖြစ်တယ်အဲ့ဒီပီတိဖြစ်ပြီးဒီအခြားမဲ့မှာမြတ်စွာဘုရားရဲ့ယောဂဝိပဿနာလည်းပျောက်သွားတယ်ဘေဟိနာဒေသအာဘာဒတိဏ္ဏံပိမေတိနံမဟဂတာကိလေသာဝပတ္တနုပတိဓမ္မတံဣဒေနသစ္စာဝေစေနသတိတိဟောတုတပ္ပတာရွတ်နေတာရတယ်မို့လားဒီမထေမြတ်ဒီအရှင်မြတ်ကြီး၃ပါးမြတ်စွာဘုရားရဲ့ရှင်မကတ္တမရဲ့ရှင်မမောကလိုင်သူတို့တန်တမှာဖြစ်တဲ့ယောဂါတွေကဘုဇင်တရားကိုလည်းနာပြီးတော့ပျောက်သွားတယ်ဘာနဲ့တူလဲဆိုရင် မဲ့ညံနဲ့တက်လိုက်တဲ့ကိလေသာဟာတဖန်ပြန်ပြီးတော့မဖြစ်တော့သလိုသူတို့ယောဂနောက်ထပ်ထပ်ပြီးတော့မဖြစ်တော့ဘူးတဲ့ဟုတ်လားဘုဇင်မနှပါတော့ခုနှစ်ပါအဲ့ဒီဘုဇင်ခုနှစ်ပါပါတွေတော့အချက်မြင့်ပြောမယ်နော်တတိပဋ္ဌာန်တရားကိုပွားရင်ဘုဇင်ခုနှစ်ပါဖြစ်တယ်ကို့ဖြစ်နေတာဘာလို့နာမည်မတက်တတ်တာပဲရှိတာဆိုကြပါစို့ဘုံဘုံတို့ဝင်လေထွက်လေကိုအထုတ်နေတယ်တိနေတယ်ဒါမို့ခန္ဓာကိုယ်မှာထင်ရှားတဲ့ရုပ်ပဲဖြစ်ဝေဒနာပဲဖြစ်ဖြစ်တခုခုတဘာဝတရားကိုဘုံဘုံတို့တိနေတယ် ဖြစ်နေတဲ့အတိုင်းလေးသိနေတယ်ဘာလောက်ကြံမှုမှမပါဘူးဘာဘက်လိုက်မှုမှမရှိဘူးအမှန်တိုင်းလေးသိနေတယ်ဟုတ်လားလွယ်လွယ်လေးအဲ့ဒီလွယ်လွယ်လေးကိုမလုလုခက်နေတာဟုတ်လားသိနေတယ်အဲ့ဒီသိနေတဲ့အချိန်မှာဒီယုံနာရဲ့ပုံမှာတတိရှိနေတဲ့သဘောလေးဟာအဲ့ဒါတတိတန်ဖို့ရှင်ပဲပထမဦးဆုံးဖို့ရှင်ပဲနော်ဒီသိနေတယ်ဆိုတာတတိရှိနေလို့သိနေတာဟုတ်လားအဲ့ဒီတတိဘာလို့ရှိနေတော့နော်အဲ့ဒီတတိဘာလို့ရှိနေတော့ဝရိယရှိလို့ဒီတတိလေးရှိအောင်ဘုန်းဘုန်းတို့လုပ်နေလို့ အဲ့ဒါပါတော့ဝိရိယတန်ဖိုးရှင်အရှင်တိုင်းဟောတာတော့တတိပြီးတော့မြတ်စွာဘုရားဓမ္မဝိရှယတန်ဖိုးရှင်ဟောတယ်ဓမ္မဝိရှယဆိုတာဒီကိုတိနေတဲ့ယုံ nant တဘာဝဟာမတိမြဲမှုနော်မကောင်းမွန်မှုတန်ဖိုးမဲ့မှုတရားကိုစဉ်းစားဆင်ခြင်တာဟိုခွဲချင်းဝေဖန်ကြည့်တာဒါပါလေလို့ပိုင်းဖြတ်ပြီးတော့ခွဲချင်းဝေဖန်ကြည့်တာဓမ္မဝိရှယလို့ခေါ်တယ်ပညာပေါ့တရားကိုကောက်ရင်အဲ့ဒါဓမ္မဝိရှယတန်ဖိုးရှင်ဟုတ်လားပြီးတော့ပါတော့ဒီသတိနဲ့ပညာဖြစ်အောင်ကိုစူးစမ်းနေတဲ့အားစိုက်နေတဲ့သဘောရှိတယ် အဲ့ဒါဝရိယတန်ဖိုးရှင်အရေးကြီးဆုံးကသူတို့သုံးခုပဲသူတို့ကအလုတ်လုံနေတာနော်ဝရိယနဲ့သတိဖြစ်အောင်ပညာဖြစ်အောင်ကြိုးစားလို့သူတို့သုံးခုအလုတ်လုံနေတာဟုတ်လားအဲ့လိုလုံတဲ့အခါမှာစိတ်ထဲမှာနှစ်သက်မှုဆိုတာဖြစ်တယ်ဒီအလုတ်ကိုလုံလို့ရှင်နှစ်သက်မှုကဖြစ်ကိုဖြစ်တယ်ဘာလို့ဆိုစိတ်ရဲ့ပူလောင်မှုနော်မငြိမ်းချမ်းမှုကိုဖြစ်စေတဲ့ကိလေသာတွေဟာအထိုက်လျောက်နှဲပါသွားတာအဲ့ဒီတော့စိတ်ကဘာဖြစ်တော့ကျဉ်တ်တယ်နှစ်သက်တယ်အဲ့ဒါကိုပီတိတန်ဖိုးရှင်လို့ခေါ်တယ်ဟုတ်လား အဲ့ဒီပီတိဖြစ်လာရင်နောက်ဆက်တွဲပါလိုက်လာတော့ပတ္တိနှလုံးစိမ်ဝမ်းငြိမ်းအေးတယ်ကိုရောစေရောငြိမ်းအေးတယ်အဲ့လိုငြိမ်းအေးပြီဆိုရင်ချမ်းသာတဲ့အတွက်ကြောင့်တည်ငြိမ်မှုတမာတိရတယ်ဟောအဲ့ဒါပီတိတန်ဖိုးရှင်ပတ္တိတန်ဖိုးရှင်တည်ငြိမ်ပြီဆိုတော့တမာတိတန်ဖိုးရှင်ငြိမ်ပြီဆိုတာ ਨੇ ဒီအတွေ့အကြုံတွေရဲ့ပုံမှာလေးလျူရှုနိုင်တဲ့သဘောအညီအမျှထားနိုင်တဲ့သဘောဟာအလိုလျောက်ဖြစ်လာတယ်အဲ့ဒါကိုဥပိ္ပခတန်ဖိုးရှင်လို့ခေါ်တယ်အလွန်ကောင်းတယ်နော်ဒီဘိုးရှင်ခုနှစ်ပါဟုတ်လားဘာလို့ရင်ဖြစ်လဲတတိပဋ္ဌာန်တရားအထုတ်ရင်ဖြစ်တယ် ဖြစ်မှန်းကိုသိချင်မှသိမယ်ဒါမှမဖြစ်နေတယ်တတိယဓမ္မဝိဇ္ဇာဆိုတဲ့ပညာရဲ့ကြိုးစားအထောက်မှုဆိုတဲ့ဝိရိယရဲ့နှစ်သက်မှုဆိုတဲ့ပီတိရဲ့ငြိမ်းအေးမှုဆိုတဲ့ပတ္တိရဲ့တည်ငြိမ်မှုဆိုတဲ့တမာတိရဲ့အညီအမျှထားပြီးတော့လိလူရှုနိုင်မှုဆိုတဲ့ဥပေက္ခတရားရဲ့အဲ့ဒါမြတ်စွာဘုရားဘယ်လိုဟောတော့တတိမေမောကလနာဘုဇင်ကမယသမတက္ခတာဘာဝိတာဘူလိကတာဘိညာသံဘောဓာနိဗ္ဗာန်သံဝတ္တန္တိဒီတစ်ပိုက်ကိုရအောင်ကြက်ထားရင်အဲ့ဒီဘုဇင်တုတ်ပါဠိတော်၃ပုဒ်လုံးအကုန်ရမယ် ဟုတ်လားတတ္တိမေမောက္ကလနာဘုရှင်ကမေယသမတခါတာဘာဝိတာဘူလိကတာဗိညာသံဘောဓာနိဗ္ဗာန်သံဝတ္တန်တိจิตတမောက္ကလန်တဲ့ငါကောင်းကောင်းဟောထားတဲ့ဟောဒီဘုရှင်ခုနှစ်ပါးတရားကိုပွားများမယ်ကျင့်ဖန်များစွာကိုယ်တန်တမှာဖြစ်စေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီယုတ်ဒီနဲ့နေရာအိစ္ဆဒုက္ခအနတ္တမျှတာဖြစ်တယ်လို့သိမြင်ရင်ဝိပဿနာဉာဏ်ကိုရလိမ့်မယ်အဘိညာယဆိုတာအဲ့ဒါကိုပြောတာနောက်တန်ဘောဓာယတစ္ဆာလေးပါးကိုမဲ့ဉဏ်ဖြင့်ထိုးထွင်းပြီးတော့သိလိမ့်မယ်နိဗ္ဗာန်ယ နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုလိမ့်မယ်။သုံးချက်ပြောတယ်နော်။အဘိညာယတံဘောဓာယနိဗ္ဗာန်ယတံဝတ္တန္တိ။ဉာဏ်အဆင့်ဆင့်မြင့်ပြီးတော့နိဗ္ဗာန်ရလိမ့်မယ်လို့ပြောတာပဲ။ဒီဘုဇင်ခုနှစ်ပါးကိုပွားများရင်အဲ့ဒါတပါးချင်းမြတ်စွာဘုရားဆက်ဟောတာနော်။အဲ့ဒီဘုဇင်ခုနှစ်ပါးကိုလည်းပဲဖုံဖုံတို့တွေဟာနော်ယောဂဝိရဏနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမလုပ်ထားမှာတော့ဆွဲထားရမယ်။တကယ်တမ်းပြောရရင်ခန္ဓာကိုယ်ဟာယောဂတုံကြီးတစ်ချိန်ချိန်မှာဖောက်ပြန်မှာ အဲ့ဒီအချိန်မှာအာကိုအာရာရှိဖို့အတွက်ဒီဘုန်းစဉ်တရားကိုစောတော်တဲ့ကစားတတိပဋ္ဌာန်တရားကိုပွားများခြင်းအပြင်မလုပ်ထားဖို့လိုတော့ထူထောင်ထားဖို့လိုတယ်မြတ်စွာဘုရားပြောတဲ့အတိုင်းပြောမယ်ဆိုရင်တော့ဘာဝိတာဘဟုလိကတာဖြစ်အောင်လုပ်ထားဖို့လိုတယ်ဘာဝိတာဆိုတာဘာပြောတာများလောင်ပွားတာထက်ထက်ဖြစ်အောင်လုပ်နေတာဒါတတိတွေထက်ဖြစ်အောင်လုပ်မယ်ပညာတွေထက်ဖြစ်အောင်လုပ်မယ်အဲ့လိုပဲဝရိယတတိဟုတ်လားပီတိပတ္တိတမာတိဥပေက္ခဒါတွေထက်ထက်ဖြစ်အောင်လုပ်တာကိုဘာဝိတာဘဟုလိကတာလို့ပြောတာဟုတ်လား အဲ့တော့ဘာလုပ်မလဲပုံပုံတို့မမာမကြမ်းဖြစ်နေတဲ့လူတွေရောမမာမကြမ်းဖြစ်လက်တန်လူတွေရောဘာလုပ်ကြမလဲအခုပြောခဲ့တဲ့သင်ညာ12ပါးကျွမ်းကျင်အောင်လေ့ကျက်ထားရမယ်အခုပြောခဲ့တဲ့ဘုဇင်9ပါးများလာအောင် ပွားထားကြရမယ်ဒါကြိုတင်ပြင်ဆင်ခြင်းပဲနော်အဲ့ဒါလို့ဆိုရင်ဘုံဘုံတို့ဆက်ပြီးတော့ဒီမကြမ်းပါတဲ့ပုံကိုယ်တွေအတွက်အလွန်ပြောစရာကောင်းတဲ့ တုတ်တန်လေးနှစ်ပုတ်ဘုံပြောမယ်နှစ်ပုတ်ဆိုတော့လည်းပဲတပုတ်စာလောက်ပဲရှိပါတယ်နည်းတူတယ်ပေါ့အဲ့ဒါဘုံဘုံတစ်ခါမှအဲ့ဒီတုတ်တန်လေးနှစ်ပုတ်မဟောဘူးသေးဘူးအဲ့ဒါကဘုံဘုံတို့ဘယ်မှာတွေ့တော့ဆိုတော့တလာယတနာဝကတန်ရုပ်ပါဠိတော်မှာသူ့လည်းပဲပထမကိလနာတုတ်တန်ဒုတိယကိလနာတုတ်တန်လို့အဲ့ဒါလိုမျိုးဆိုပါဗျာဟောထားတဲ့တရားကိုနာမည်ပေးထားတာပေါ့နော်အဲ့ဒီတုတ်တန်မှာမြတ်စွာဘုရားကိုလာပြီးတော့ယဟန်နေရလျှောက်မြတ်စွာဘုရားတဲ့ မထင်ရှားတဲ့ယဟန်ငယ်လေးတစ်ပါးမကြမ်းမမာဖြစ်နေလို့မြတ်စွာဘုရားကြွတော်မူပါအဲ့တော့မြတ်စွာဘုရားရဲ့စိတ်ထဲမှာအော်ယဟန်ငယ်လေးဆိုပါလားမထင်မရှားဆိုပါလားဩကရုဏာဖြစ်လာတာပေါ့နော်အော်ငငယ်ရွယ်နဲ့ကျမကြီးဖောက်ပြန်တယ်ပြီးတော့ထင်ရှားကြော်ကြတဲ့ပုံကိုလည်းမဟုတ်အဲ့တော့မြတ်စွာဘုရားကြွသွားတယ်မထင်ရှားသောဆိုတဲ့စကားလေးငယ်သောဆိုတဲ့စကားလေးဟုတ်လားအဲ့ဒါလေးတွေပါမှတ်တမ်းတင်ထားတယ်ဒီသုတ်တန်ထဲမှာ အဲ့ကြွတော့တဲ့အခါကျတော့ဟောတော့ယဟန်လေးကမြတ်စွာဘုရားကြွလာတာမြင်တဲ့အခါကျတော့နေရာကနေထပြီးတော့ဖဲပေးမယ်ပေါ့နော်အဲ့တော့မြတ်စွာဘုရားမတင်တော်ဘူးတင်ဟာမကြမ်းမမဖြစ်နေတာကိုယ့်အကိုချမ်းသာတယ်လို့နေငါဒီမှာခင်းထားတဲ့နေရာရှိတယ်အဲ့ဒီနေရာမှာငါငါထိုင်မယ်မြတ်စွာဘုရားထိုင်ထိုင်ပြီးတော့မြတ်စွာဘုရားဘလို့တော့ယောဂအခြေအနေတတ်တာရဲ့လားပြောရရင်ပုံမှန်ပြောရရင်အဲ့ဒီတိုင်းပေါ့နော်အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားမတတ်တာဘူးဖေဟာယောဂဘူးတဲ့နာအဲ့လိုဆိုလို့ရှိရင် တင့်ရဲ့စိတ်ထဲမှာနော်ဘလို့များနှလုံးမသားမရမှုတွေရှိတယ်လေစိတ်မချမ်းသာတာဘာရှိလဲပေါ့လူမမာမေးပုံလေးနော်အဲ့ဒါမြတ်စွာဘုရားတဲ့တပည့်တော်မှာနှလုံးမသားမရမှုတွေအများကြီးရှိတယ်တဲ့ဒါဘာဖြစ်လို့စိတ်ဆင်းရဲနေရတာတော့မင်းမှာတီလကိုကျင်တရားနဲ့ပတ်သက်ပြီးတော့ကိုကိုကိုဆွဆွဲနေသလားဆိုလိုတာကတီလမစင်ကြယ်လို့မြန်ကိုကိုကိုနောင်တနဲ့ပူးနေသလားလို့မေးတာအဲ့ဒါမြတ်စွာဘုရားတပည့်တော်တီလစင်ကြယ်ပါတယ်တဲ့ တီလာနဲ့ပတ်သက်ပြီးတော့တပည့်တော်ကိုတပည့်တော်ဆွဆွဲမှုမရှိပါဘူးတဲ့ဒီလိုပြောနိုင်ဖို့မလွယ်ဘူးနော်တီလာနဲ့ပတ်သက်ပြီးတော့တပည့်တော်ဖြူရှင်တဲ့တန်ရှင်းတယ်တီလာဖြူရှင်တန်ရှင်းမှာလဲခဲ့နေတီလာနဲ့ပတ်သက်ပြီးတော့ကိုကိုကိုမဆွမဆွဲဘူးဆိုလို့ရှိရင်ဘာနဲ့ပတ်သက်ပြီးတော့မင်းကစိတ်မချမ်းမသာဖြစ်နေရတာတော့အဲ့တော့အဲ့ဒီယဟန်လေးကဘာပြောလို့ဆိုမြတ်စွာဘုရားတဲ့မြတ်စွာဘုရားတရားဟောတာဟာတီလာဖြူရှင်ယုံမျှဟောတယ်လို့တပည့်တော်မသိဘူးတဲ့ဟောအဲ့တိမ်ပြောတာနော် မြတ်စွာဘုရားတရားဟောခဲ့တာတွေကသီလဖြူစင်ဖို့အတွက်ဟောခဲ့တာလို့တပည့်တော်မသိဘူးတဲ့ဟာအဲ့လိုဆိုရင်ငါတရားဟောခဲ့တာတွေကဘာအတွက်ဟောတာလို့မင်းကသိထားတာတော့အဲ့တော့အဲ့ဒီရဟန်းငယ်လေးကဘာလျှောက်တယ်ထင်တော့မြတ်စွာဘုရားတရားဟောတာတွေဟာယာကကင်းဖို့အတွက်ဟောခဲ့တာလို့တပည့်တော်သိထားတယ်တဲ့ဟောဒီဟာကိုဘုံဘုံကကောင်းကောင်းနားလည်စေခြင်းနော်သောတော်ကတင်ညာဆန္ဒပါဘိုးရှင်ခုနှစ်ပါးပွားများတဲ့အခါမှာယောဂပျောက်ဖို့ဆိုတဲ့ရည်ရွယ်ချက်ကလေးနဲ့လောက်ရမှာမဟုတ်ဘူး မြတ်စွာဘုရားဖြစ်စေခြင်းတာမြတ်စွာဘုရားဟောတဲ့တရားတွေအားလုံးရဲ့အဓိကရည်ရွယ်ချက်ကဘာလဲယာကကင်းမှုတဲ့အာယုန်ရဲ့ပုံမှာဆွဲမဲ့တဲ့ကာမယာကကာမအာယုန်ရဲ့ပုံမှာဆွဲမဲ့မှုကာမယာကဟုတ်လားဘဝရဲ့ပုံမှာဆွဲမဲ့မှုဘဝယာကဒီလိုယာကဆိုတဲ့ဆွဲမဲ့မှုတွေကင်းဖို့အတွက်မြတ်စွာဘုရားတရားဟောခဲ့တာလို့တပည့်တော်သိထားတယ်နားလည်ထားတယ်ဗျာတဲ့ဆိုလိုတာသူ့မှာယာကမကင်းသေးတဲ့အတွက်ကြောင့်သူ့စိတ်ထဲမှာယာကကင်းနေတယ်ယောဂါလည်းဖြစ်နေတယ်အဲ့ဒါသူစိတ်မချမ်းသာအဲ့တော့မြတ်စွာဘုရားတာဓုခေါ် ဟုတ်တယ်တဲ့ငါဟောခဲ့တဲ့တရားတွေဟာຢာကကင်းဖို့အတွက်ဟောခဲ့တာသီလဖြူစင်ဖို့အတွက်ဟောခဲ့တာမဟုတ်ဘူးလို့တော့ဆိုလိုတာမဟုတ်ဘူးနော်ဆိုလိုတာဒီနေရာမှာအဓိကနဲ့တာမင်ညကိုဘုံဘုံတို့ခွဲပြီးတော့နားလည်ဖို့လိုတယ်မြတ်စွာဘုရားဟောခဲ့တဲ့တရားတွေဟာအဓိကပါလေຢာကကင်းဖို့အတွက်ဟောခဲ့တာတဲ့အဲ့ဒါနဲ့မြတ်စွာဘုရားသူ့ကိုမေးတယ်အေးအဲ့လိုဆိုရင်အဲ့ဒီမှာစတရားဟောဒီမျက်စိဆိုတဲ့သဘောတရားသိတယ်ဆိုတာကိုယ်ခန္ဓာကိုယ်ကြီးအကြောင်းကိုသိတာကိုပြောတာနော်အဲ့တော့ခန္ဓာကိုယ်ကြီးအကြောင်းကိုစပြီးတော့မြတ်စွာဘုရားဝေဖန်တာ မျက်စိနာနာလျှာကိုစိတ်ဆိုတဲ့ဒီအာယတနာ6ပါးအစု6စုကနေအဲ့ဒီရှုတော့ကနေချင်းကပ်ပြီးတော့ဝေဘာမှာခန္ဓာ၅ပါးရှုတော့ကဝေဘာနာလည်းရှိတယ်နော်ရုပ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်ဟုတ်လားအခုကဘာတော့မျက်စိနာနာလျှာကိုစိတ်ဒါလည်းပဲအစုအဝေးကြီးမနှခုတော့6ခုဟုတ်လားအဲ့ဒီမှာမျက်စိကစပြီးတော့မေးတယ်နော်စက္ကုံဝနေစက္ကုံနေဆံဝအာနေဆံဝဒီအာနေဆံဗန်ဒီအကြောင်းကိုနော်ဒီစကားလေးတွေအနတ္တလက္ခဏာတော့မျက်စိကမြဲတဲ့တရားလားမမြဲတဲ့တရားလားလို့ မမြဲပါဘူးဖေ။ဟောယမနာနိစ္စဒုက္ခဝါတံဒုက္ခဝါတိဒုက္ခဗန္တိဟောမမြဲတဲ့တရားဆင်းရဲလားချမ်းသာလားတခုချင်းစစ်တယ်နော်မြတ်စွာဘုရားမမြဲဘူးဆိုမှတော့ဒါအကောင်းမဟုတ်ဘူးပေါ့နော်ဆင်းရဲတယ်ပေါ့ယမနာနိစ္စဒုက္ခဝိရိနာမဓမ္မကလန္တုတံသမနုပတိတံဧတမမဧသောဟမသမိဧသောမေအတ္တာတိနောဟေတံဗန္တိကြားရတယ်မို့လားဒီစကားလေးတွေအနတ္တလက္ခဏာတော့ပေါ့နော် မမြဲသောဆင်းရဲသောဖောက်လွဲဖောက်ပြန်ဖြစ်တတ်သောဒီမျက်စိကိုဒါဟာငါပဲဒါဟာငါဥစ္စာပဲဒါဟာငါအတ္တပဲလို့လွယ်လွယ်မာမာမှတ်ယူခြင်းကတင့်မမလားတဲ့မတင့်ပါဘူးပေါ့ဟောဒီဟာလေးကိုပြန်ပြီးတော့ဖုံဖုံပြောမယ်နော်မျက်စိကိုအရင်ရှင်းတယ်ကိုကကိုအလုတ်လုတ်တဲ့ခါမှာလည်းအဲ့လိုလေးလှုပ်ကြည့်ခန္ဓာကိုယ်ကို6ပုံပုံပြီးတော့လှုပ်ကြည့်တပုံချင်းလှုပ်ကြည့်ဟုတ်လားမျက်စိကမမြဲဘူးမမြဲဘူးဆိုရင်အကောင်းလားအဆိုးလားအဆိုးပေါ့ဆင်းရဲလားချမ်းသာလားဆင်းရဲပေါ့နော် မြဲလည်းမမြဲဘူးဆင်းလဲဆင်းရဲတယ်ဖောက်လဲဖောက်ပြန်လဲဖြစ်တတ်တယ်ဆိုရင်ဒါကြီးကငါဟာပဲဒါကြီးကငါဥစ္စာပဲဒါငါအတ္တပဲလို့မှတ်ထင်စရာအကြောင်းမရှိဘူးတဲ့ဒါသဘာဝတရားတက်တက်လို့နားလေရမှာအဲ့ဒါ6မျိုးလုံးမြတ်စွာဘုရားအသေးစိတ်သူ့ကိုရှင်းပြတယ်အဲ့လိုရှင်းပြပြီးတော့ဒီလိုသာမှန်မှန်ကန်ကန်သိမယ်ဆိုလို့ရှိရင်ဒီမျက်စိနာနာလျာကိုစိတ်လို့ဆိုတဲ့ဒီ6စုနဲ့စုဝေးထားတဲ့ဒီခန္ဓာရဲ့အပေါ်မှာဒီပုဂ္ဂိုလ်ဟာညီငွေလိမ့်မယ်ဆွဲမမှုကင်းလိမ့်မယ် လူရင်းပြောရရင်မဉ္ဇဉ်ဖုန်ဉဏ်ရပဲနောက်ဆုံးယန္တာဖြစ်ပြီးတော့ငါလွတ်မြောက်သွားပြီနောက်ထပ်လုံးစရာအလုပ်မရှိတော့ဘူးဟောဒီထိသူဟာဆက်ရောက်သွားလိမ့်မယ်ပေါ့နော်အဲ့ဒါလိုလဲဟောလိုက်ရောအဲ့ဒီယဟန်တော်လေးကသောတပတိမေညာဆိုတဲ့ညာအလင်းဓာတ်ကိုရတယ်တဲ့ယောဂလည်းပျောက်သွားပုံရပါတယ်ဟုတ်လားဒါဘုံဘုံတို့ပထမကိလနာတုတ်တံပေါ့နော်နောက်ဒုတိယကိလနာတုတ်တံကြတော့သူကအဲ့လိုပဲယဟန်ငယ်လေးတစ်ပါးပဲအတူတူပဲပုံစံတူလေးပေါ့ အဲ့ဒါမြတ်စွာဘုရားမထင်ရှားတဲ့ရဟန်းငယ်လေးတစ်ပါးမကျမ်းမာမှာဖြစ်တယ်လာပင်တော့ကြွားသွားတယ်အဲ့ဒါဟိုရောက်တဲ့ခါကျတော့စောစောကလိုပဲမေးတယ်တက်တာရဲ့လားမတက်တာဘူးဗျာဒါနဲ့ရင်မင်းဘာစိတ်မချမ်းသာရှိတော့မစိတ်မချမ်းသာမှုတွေတော့အများကြီးပဲဘာဖြစ်လို့စိတ်မချမ်းသာတာတော့သီလပျက်စီးလို့လားသီလနဲ့ပတ်သက်ပြီးတော့ကိုယ့်ကိုဆွဆွဲနေလားမဟုတ်ဘူးဟာအဲ့လိုဆိုရင်ဘာကြောင့်တော့ဟောအဲ့ဒီမှာ तू ပြောတာလေးနည်းနည်းကွဲလွဲမှုရှိစောစောကယဟန်လေးကတော့မြတ်စွာဘုရားတရားဟောတာဟာယာကကင်းဖို့အတွက်ဟောတာလို့တပည့်တော်သိထားတယ်လို့ပြောခဲ့တာနော် ခုဒီယဟန်လေးကတော့ဗာပြောတော့ရသော်ဘုရားတရားဟောခဲ့တာတဲ့ဥပါဒံကင်းဖို့အတွက်တရားဟောခဲ့တာလို့တပည့်တော်နားလည်ထားတယ်တဲ့အစွဲဥပါဒံနေဟုတ်လားအစွဲဥပါဒံနေဥပါဒံ၄မျိုးတောင်ရှိရနော်အဲ့ဒါလည်းပဲအသေးစိတ်ကလေးတရားတစ်ပုဒ်ဟောစရာကောင်းတယ်ဥပါဒံ၄ပါးဟုတ်လားမွေရနဲ့ဖားကိုကြိုက်ထားတယ်ဘလို့မှမလွတ်ဘူးအဲ့လိုပဲအာယုံကိုစိတ်ကဖမ်းယူထားတာမလွတ်နိုင်ဘူးနော်ဥပါဒံရဲ့ ဥပမာလေးကိုအဲ့လိုကျမ်းစာတွေထဲမှာပြောတယ်ဟုတ်လားအဲ့ဒီဥပါဒံကင်းဖို့အတွက်မြတ်စွာဘုရားတရားဟောတာလို့ပြီးတော့နားလည်ထားတယ်ဗျာအဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားတာတုခေါ်ပြီးတော့စောသောကဟောတယ်လို့ပဲနော်မျက်စိနာနာလျှာကိုစိတ်ဟုတ်လားအဲ့ဒီထဲမှာတော့သူကဘာပို့သွားတယ်ဆိုတော့အောက်မနောဝိညာဉ်မနောတံဖတ်တဒီစိတ်တွေကိုအကြောင်းပြုပြီးတော့စိတ်ထဲမှာဖြစ်လာတဲ့ခံစားမှုတွေအဲ့ဒါတွေကိုဗာမြတ်စွာဘုရားအသေးစိတ်သူ့ကိုကြတော့ဟောတယ်အဲ့ဒီယဟန်လေးကတော့အဲ့ဒီလိုတရားလဲနာပြီးတော့သူက ယဟန္တာဖြစ်သွားတယ်ဟုတ်လားအဲ့တော့ဘုံဘုံတို့ဒါတွေကဘာတွေတော့လူရင်းပြန်ပြီးတော့တော့ရှူနေချောင်းမရှူဖို့ကိုနာတော့လည်းပဲစိတ်မနာဖို့အကုန်လုံးလူရင်းပြန်ပြီးတော့ချုပ်လိုက်လို့ရှိရင်ဘာတွေ့ရတော့ဧတံမမဧသောဟမသမိဧသောမေအတ္တနောဟိတံဘန္နေအဲ့ဒီအမြင်ရှိရဧတံမမဧသောဟမသမိဧသောမေအတ္တဆိုတော့ဘာပြောရတော့ဒါဟာငါပဲဒါဟာငါဥစ္စာပဲဒါဟာငါအတ္တပဲလို့မှားယွင်းတဲ့ မှတ်ထင်ဆွဲလန်းမှုတွေပေါ့ဟုတ်လားအဲ့ဒါလို့ဘမုံတော်မှတ်ထင်ဆွဲလန်းခြင်းကတင့်သလားမတင့်ဘူးနေတံမမနေသောဟာမသမီနမေသောအတ္တဟောဆန့်ကျင်ပဲနော်ဒီပါဠိလေးတွေလည်းကြားဦးတယ်မဟုတ်လားဒါတွေကအလွန်အရေးပါတဲ့စကားလုံးတွေဖြစ်တဲ့အတွက်ကြောင့်ကျွမ်းကျင်တဲ့နယ်လို့ဘုံဘုံထင်တယ်ဟုတ်လားနေတံမမနေသောဟာမသမီနမေသောအတ္တဒါဟာငါဥစ္စာမဟုတ်ဘူးဒါဟာငါမဟုတ်ဘူးဒါဟာငါအတ္တမဟုတ်ဘူးဒါဆိုရင်ဘာလဲဒါတွေဟာ သူကသူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရားတက်တက်ပဲဟုတ်လားအဲ့ဒါအဲ့ဒီဟာကိုဘုံဘုံတို့အမြင်ရှင်းအောင်ဘာလုပ်ရမှာတော့စူးစမ်းရမယ်စူးစမ်းတဲ့နေရာမှာနှစ်ပိုင်းရှိမယ်ပေါ့နော်အနည်းဆုံးဘယ်လိုစူးစမ်းရမှာတော့ပထမဦးဆိုတာနားလည်အောင်အရင်သင်ယူဖို့လေ့လာဖို့လိုတယ်နော်နားလည်အောင်သင်ယူရမယ်လေ့လာရမယ်ပြီးရင်ဘာလုပ်ရမှာတော့လေ့ကျင့်ရမယ်နှစ်ပိုင်းရှိရနော်အခုသင်ယူတဲ့အပိုင်းကိုလောက်ရလဲရောက်တယ်သင်ယူနေရင်းနဲ့ကိုပဲကိုယ်စိတ်က ကိုယ်ခန္ဓာမှာဒါကိုအာယုံပြုပြီးတော့အော်ဟုတ်တယ်လို့စင်ញံသုံးသပ်နေမယ်ဆိုရင်လေ့ကျင့်တဲ့အပိုင်းကိုလောက်ရမရောက်ဘူးလားအဲ့ဒါဘုံဘုံစိတ်ထဲမှာဖြစ်စီနေတာအဲ့ဒါမျိုးလေးပေါ့အဲ့မှာကျမမအေးရတဲ့လဲနေတဲ့အနေအထားမျိုးမှာအခုလိုတရားလေးနားရတယ်တရားနာရင်လည်း तू အလုပ်လုပ်ပြီးသားဖြစ်တယ်ပေါ့ဟုတ်တယ်မဟုတ်လားပွားများတဲ့အလုပ်ကို तू လုပ်ပြီးသားဖြစ်မလို့ထင်တယ်ဥမာစောစောပြောခဲ့တဲ့တင်ညာ12မျိုးအသေးစိတ်ကလေးပေါ့အသေးစိတ်ပြောထားတဲ့တရားလေးတွေလည်းရှားဖွေးပြီးတော့နာသင့်တယ်ပေါ့ တော့ပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့ဘုန်းဘုန်းတို့အနှစ်ချုပ်ကြည့်မယ်ဆိုရင်ဘာတွေတွေ့ရမလို့နော်ပြောခဲ့တာတွေအကုန်ပြန်ပြီးတော့နှစ်ချုပ်ကြည့်မယ်နော်မကြမ်းပါတဲ့ပုံကိုယ်တွေနော်မကြမ်းပါနေတဲ့အချိန်မှာနှလုံးသွင်းဆင်ခြင်စရာကောင်းတဲ့တရားတစ်ပုဒ်မကြမ်းပါတဲ့ပုံကိုယ်တွေအတွက်ကြီးရည်ရွယ်တာတော့မဟုတ်ဘူးနော်ကြမ်းပါတဲ့ပုံကိုယ်တွေအတွက်လည်းပဲရည်ရွယ်တယ်ဘာကြောင့်လို့ကြမ်းပါတဲ့ပုံကိုယ်တွေလည်းပဲတစ်ချိန်မှာမဖြစ်ကြမှာတော့တေချာပေါက်ဖြစ်ကိုဖြစ်မယ်ဟုတ်လားဖြစ်လာတဲ့အချိန်မှာကိုယ်မှကြိုတင်ပြင်ဆင်မှုမရှိဘူးဆိုလို့ရှိရင် ဒါစင်စင်ရဲရဲရင်ဆိုင်ကြရမယ်ကိုယ်လဲနာတယ်စိတ်လဲနာတယ်နော်ဆူနှချောင်းဆူတယ်ဒီစကလုံးတွေကိုကိုယ့်ရဲ့စိတ်ထဲမှာထက်ခါတလဲလဲအမှတ်ရနေတဲ့အင်းဩငါတစ်ချိန်ကြာမှဆူနှချောင်းဆူတဲ့အဖြစ်မျိုးကိုမရောက်အောင်နော်ကိုယ်လဲနာစိတ်လဲနာပင်ပန်းဆင်းရဲကြီးစွာအဲ့ဒီချိန်မှာငွေကြီးကလည်းအာကိုစရာမဟုတ်ဘူးနော်ဘေးမှာရှိနေတဲ့အတိုင်းအဝိုင်းကလည်းအာကိုစရာမဟုတ်ဘူးကိုယ့်အကိုတည်တည်ငြိမ်ငြိမ်နေနိုင်မှပဲကိုယ့်အကိုအဆင်ပြေမှာပဲလောကကြီးကတကယ်တမ်းကအလွန်မှဒစိမ့်ဆန်ဒါကြောင့်မြတ်စွာဘုရား ပရတော်ဒစိမ့်ပြင်းပြင်းပဲလို့မြင်ရမယ်လို့ဘာဝနာတရားတစ်မျိုးအနေနဲ့တော့ဟောတယ်ဘယ်သူဘယ်သူမှဘာမှတကယ်တမ်းကကုညီလို့ရတာမဟုတ်ဘူးရတယ်ဆိုတာကအပေါ်ယံလေးပဲဟုတ်လားတကယ်ကိုယ်စိတ်ထဲမှာဖြစ်နေတဲ့ပြဿနာကိုယ့်အကိုဖြေရှင်းတတ်မှလမ်းမှာနော်အဲ့တော့ကိုယ့်အကိုဖြေရှင်းတတ်ဖို့အတွက်ဘုံဘုံတို့ကအချင်းယူပြီးတော့မလေးကျင်ဘူးမလေးလာဘူးမတင်ယူဘူးဒါကိုဘုံဘုံတို့အလုပ်တစ်ခုအနေနဲ့မလုပ်ဘူးဆိုရင်ဘယ်နည်းနဲ့မှအားကိုးလောက်တဲ့အဆင့်ထိရောက်အောင်သူတော်ကောင်းတရားကိုသိတဲ့အသိဉာဏ်ဟာ မရနိုင်ဘူးအဲ့ဒါကိုဘုံဘုံတို့ကလုတ်ကိုလုတ်ရမယ်အလုတ်တစ်ခုဆိုတဲ့ခံယူချက်နဲ့ဘာလို့ကြရမလို့စူးစမ်းရမယ်ဒါကြောင့်မကျမ်းမာတဲ့ပုံကိုယ်တွေအတွက်အဓိကရည်ရွယ်တယ်လို့ဆိုတော့လည်းပဲမကျမ်းမမာဖြစ်လက်တံပုံကိုယ်တွေအတွက်လည်းပဲအဓိကရည်ရွယ်တယ်လို့ပြောလို့မရဘူးလားရတယ်အဲ့လိုဖြစ်လာတဲ့အချိန်မှာဘုံတို့တွေဘာလို့ကြရမလို့ဂိရိမာနနာတုတ်တန်နဲ့ဂိလနာတုတ်တန်တစ်ခုမှလာရှိတဲ့တင်ညာတွေပေါင်းလိုက်ရင်ဘယ်နှမျိုးရှိတော့12မျိုးအဲ့ဒါကိုဘာလို့ထားမလို့လိကျက်ထားရမယ်လိလာထားရမယ် ကျွမ်းကျင်အောင်လုပ်ထားရမယ်အနေစာတင်ညာနတ္တတင်ညာအတုပတင်ညာအာရိနဝတင်ညာပဟာနာတင်ညာဝိရာဂတင်ညာနိရောဓတင်ညာတပ္ပလောကိအနာပိတတတင်ညာတပ္ပသင်္ခါရိတုအနေစာတင်ညာအာနာပါနတတိ10မျိုးဟုတ်လားနောက်ဘုံဘုံတို့အာဟာရပရိကူလတင်ညာနဲ့မရဏတင်ညာနှစ်ပါးပေါင်းထည့်ရင်တင်ညာ12မျိုးဒါတွေကိုကိုယ့်ရဲ့စိတ်ထဲကပြီးပြီးပြင်းပြင်းကြွန့်ကြွန့်ကျင်ကျင်နားလေအောင်အရင်သင်ယူပြီးတော့မလုပ်ထားဘူးလေ့ကျင့်ထားရမယ်နော်ရည်ရွယ်ချက်ကဘာလဲ ဘဝဒါပဲဆိုတဲ့အမြင်ပေါ့မှန်မှန်ကန်ကန်ဒါတွေပဲဒီလိုဟာမျိုးတွေပဲလို့သိဖို့ဟုတ်တယ်မို့လားအဲနောက်ပြီးတော့ဘုန်းဘုန်းတို့ဗာဆက်ပြောတော့ဘုရင်ခုနှစ်ပါးမပြောရင်မဖြစ်တဲ့ယောဂဝိရဏနဲ့ပတ်သက်ရင်မပြောရင်မဖြစ်တဲ့အရေးပါတဲ့ဒေသနာတစ်ပုဒ်နော်တတိပဋ္ဌာန်တရားပွားများခြင်းအဖြစ်မရနိုင်ဘူးလားရနိုင်တယ်တတိယဓမ္မဝိရှယရဲ့ဝိရိယရဲ့ပီတိရဲ့ပတ္တိရဲ့တမာတိရဲ့ဥပေက္ခရဲ့အော်ဘုရင်တရားတွေဟာတကယ် လွတ်မြောက်ကြောင်းတရားတွေပါလားချမ်းသာကြောင်းတရားတွေပါလားအသိဉာဏ်တိုးကြောင်းတရားတွေပါလားလို့ဒီတရားရဲ့ပုံမှာပီတိဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီပီတိကယောဂကိုကုစားနိုင်တဲ့အစွမ်းရှိနေတယ်ဒါတာမန်ယောဂလောက်ဆိုရင်ပျောက်သွားနိုင်တဲ့အနေအထားမျိုးပေါ့ဟုတ်လားအဲ့ဒါပြီးတော့ဘုန်းဘုရားဆက်ပြောတော့ရဟန်းတော်လေးနှစ်ပါးအကြောင်းပြောတယ်နော်ရသော်ဘုရားတရားဟောခဲ့တာသီလစင်ကြယ်ဖို့အတွက်အဓိကဟောခဲ့တာလို့တပည့်တော်မသိဘူးဘလို့သိတုံပထမတစ်ပါး ယာကကင်းဖို့အတွက်တရားဟောခဲ့တာလို့သူသိတယ်ဒုတိယတစ်ပါးဘာပြောတော့ဥပါဒံကင်းဖို့အတွက်တရားဟောခဲ့တာလို့သူသိတယ်အဲ့ဒီမှာမြတ်စွာဘုရားအေးအဲ့လိုဆိုဟုတ်ပြီဆိုပြီးတော့ခန္ဓာကိုယ်ကြီးကို6ပုံပုံပြီးတော့ဟောလိုက်တယ်နော် မမြဲတဲ့တရားလားမြဲတဲ့တရားလားမမြဲတဲ့တရားဒါဆိုရင်ဆင်းရဲလားချမ်းသာလားဆင်းရဲတဲ့တရားမမြဲသောဆင်းရဲသောဖောက်လွဲဖောက်ပြန်ဖြစ်တတ်သောတရားကိုဒါဟာငါပဲငါဥစ္စာပဲငါအတ္တပဲလို့လှုပ်တင်သလားတဲ့မလှုပ်တင်ဘူးတဲ့ဟောအကြောင်းအကျိုးဆိုက်အောင်ပြောတာနော်မြတ်စွာဘုရား အဲ့ဒါလိုလဲဟောလိုက်ရောပထမယဟန်တော်လေးကသောတာပန်ဖြစ်တယ်ဒုတိယယဟန်တော်လေးကယဟန္တာဖြစ်တယ်ဆိုတာဒါကိလနာသုတ်တန်နှစ်ပုတ်ဟုတ်လားအဲ့ဒါဘုံဘုံတို့လိုရင်းပြန်ပြီးတော့ချုပ်မယ်ဆိုလို့ရှိရင်ဒီခန္ဓာကြီးရဲ့အကြောင်းကိုပဲရှုတော့မျိုးစုံကနေပြီးတော့အမှန်အကန်သိအောင်နားလည်အောင်ဘုံဘုံတို့ကြိုးစားကြဖို့ပေါ့နော်အဓိကကတော့တလုံးနဲ့ကောက်ချက်ဆွဲမယ်ဆိုရင်တော့အနိစ္စလို့ဆိုနိုင်ပါတယ်ဟုတ်လားကောင်းမွန်တာပဲဖြစ်ဖြစ်ရှုရတာပဲဖြစ်ဖြစ်ဘယ်တွေ့ကြုံပဲဖြစ်ဖြစ် အနေဆာဆက်ရဲ့ဝါမျိုးချင်းကိုခံရတာပဲတောက်လျှောက်ပြောက်လိုက်နေတဲ့တရားပဲအဲ့ဒါကိုအဲ့ဒီအမြင်မှန်ကိုဘုံဘုံတို့ကျွမ်းကျင်တဲ့ကျွမ်းကျင်အောင်ကိုယ့်အကူဘာလုပ်နေတော့လေ့ကျင့်နေဖို့လိုတယ်ဟုတ်လားကျွမ်းကျင်တဲ့ကျွမ်းကျင်အောင်ဘလို့လေ့ကျင့်မလို့ပြစ္ဆုတ်ပန်တိုင်းမှာစိတ်ကလေးကိုနားလည်နိုင်အောင် ကြိုးစားပြစ္ဆုတ်ပန်တိုင်းမှာဖြစ်နေတဲ့တရားလေးတွေရဲ့အပေါ်မှာစိတ်ကိုနော်ရက်တည်နိုင်အောင်ကြိုးစားပေါ့နော်စိတ်ကိုအတိတ်ကိုလည်းပဲပြန်ပြီးတော့မကြံရစ်စေပဲနဲ့လဲထွက်မသွားစေပဲနဲ့ အနာဂတ်ကိုကြိုးပြီးတော့ဆန္ဒဆွဲပြီးတော့ရောက်နေတာမျိုးလည်းမဟုတ်ဘဲနဲ့အခုဘာဖြစ်နေလဲအခုဘာဖြစ်နေလဲအဲ့ဒီဖြစ်နေတာလေးရဲ့အပေါ်မှာစိတ်ကလေးနော်တိပြီးတော့နေတဲ့အလေးအကျင့်ပေါ့ဟုတ်လားအဲ့ဒါကိုဘုံဘုံတို့ကျွမ်းကျင်အောင်လေ့ကျင့်မယ်ဆိုလို့ရှိရင်အော်ဒီဖြစ်ချင်းတရားတကယ်ကိုပဲမြတ်စွာဘုရားဟောတဲ့အတိုင်းတောက်လျှောက်ပြောက်လိုက်နေတဲ့တရားပါလားတကယ်တကယ်ကအစ်စ်အစ်စ်နဲ့အစားထိုးပြီးတော့တောက်ဖြစ်နေတဲ့သဘောပါလားတောက်လျှောက်ဖြစ်တောက်လျှောက်ပြက်နေတဲ့သဘောပါလားလို့သိရင်အဲ့ဒါပါတော့အိဋ္ဌသင်ညာအိဋ္ဌ အဲ့ဒီအနိစ္စတလုံးကိုသာပိုင်ပိုင်နိုင်နိုင်ကြွန့်ကျင်အောင်လုပ်မယ်ဆိုရင်စောစောကပြောခဲ့တဲ့နော်ဒါဟာငါပဲဒါဟာငါဥစ္စာပဲလို့ဆိုတဲ့မှားယွင်းတဲ့အမြင်တွေဟာမဖြစ်သွားမှာလို့နဲပါရမှတစ်ဆင့်နောက်ဆုံးကြောက်ွယ်သွားမယ်အဲ့ဒါလို့ဆိုရင်စူးနှစ်ချောင်းမစူးတော့ဘူးပေါ့နော်အဲ့လိုဆိုရင်ကိုနာတော်လည်းပဲစိတ်မနာဘူးပေါ့အဲ့လိုမှဘုံဘုံတို့တွေကမှန်မှန်ကန်ကန်လေ့လာသင်ယူမှုလည်းမရှိဘူးလေ့ကျင့်အထောက်မှုလည်းမရှိဘူးဆိုရင်တော့တွေ့လာတဲ့အချိန်မှာမဖြစ်မတော့မျက်နှာငယ်ရမှာပဲ ငိုကြယိုကြမှာပဲနော်အဲ့ဒီအချိန်ကြတော့မှဘုံဘုံတို့ရှာမယ်ဆိုရင်ထင်သလောက်ကြီးလွယ်မှာမဟုတ်ဘူးနော်ဒါကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုတယ်ဟိုတနေ့ကထွက်ခွာသွားမိသူများအတွက်ဆိုတဲ့တရားထဲမှာတော့ဘုံဘုံပြောခဲ့တယ်လေဝိဝုဆရာဘုရားကြီးကိုနော်တေဂာနိကြာမှာကောင်းတဲ့စိတ်ကလေးဖြစ်အောင်လုပ်ပြီးတော့အဆင်ပြေပြေသေးသွားရင်ဟောအဆင်မပြေဘူးလားလို့မေးလို့ဆရာကြီးကနော်ထမင်းပဲချိန်စားလဲထမင်းပဲချိန်ချက်လဲဆိုတဲ့ဥပမာပေးတာ မှတ်မိမလားမသိဘူးဟုတ်လားထမင်းဆိုတာမစားခင်ကစားကြက်အောင်မလုပ်တာတော့ချက်တာလားစားမှချက်မယ်ဆိုလို့ရမလားမရဘူးเนาะအဲ့တော့လိုအပ်လာမှရှာမယ်ဆိုရင်အဆင်ပြေမှာမဟုတ်ဟုတ်လားသို့တော့ဘုံဘုံတို့တွေကအမေကြီးမေ့ပြီးတော့နေကြတာများတဲ့အတွက်ကြောင့်တကယ်ဖြစ်လာပြီဆိုရင်အများစုဟာအဆင်မပြေရတာပဲများတယ်ဒါအဓိပ္ပာယ်အရာတွေနဲ့ငွေကြေးနဲ့အတိုင်းဝိုင်းနဲ့ဖြည့်ရှင်းလို့ပြည်လည်နိုင်တဲ့ကိစ္စမဟုတ်ဘူးအဲ့ဒါကအဲ့ဒီကိစ္စကဒကဏ္ဍ ဟုတ်လားခုဘုံဘုံပြောနေတာပဲကိုစိတ်ထဲမှာဖြစ်နေတဲ့ကြီးကျယ်တဲ့ပြဿနာကိုပြောနေတာဟုတ်လားအဲ့ဒီကြီးကျယ်တဲ့ပြဿနာကိုဘုံတို့ဘာလုပ်ရမှာတော့ရှင်းဖို့အတွက်မှားယွင်းမှုတွေကိုဘာလုပ်ရမှာတော့ရှင်းထုတ်နိုင်ရခုပြောခဲ့တာတွေအကုန်လုံးကိုစဉ်းစားကြည့်ရင်မှန်ကန်အောင်ကြိုးစားနေတာလို့ပြောလို့ရတယ်လို့မှားယွင်းမှုကိုတစားတစားနင်းနင်းနင်းနင်းသွားအောင်ဖယ်ပစ်နေတာလို့လည်းပြောလို့မရဘူးလားတရားအထုတ်တယ်ဆိုတာအမှန်သိအောင်လုပ်နေရရောက်တယ်လို့အမှားသိတွေကိုလည်းဖယ်ဖယ်ဖယ်ဖယ်ပြစ်နေရရောက်တယ် အမားတွေကိုဖယ်နေတဲ့အလုပ်ကိုလောက်ရရောက်တယ်လို့ပြောလို့မရဘူးလားအဲ့ဒါကိုလည်းဘုံဘုံနားလည်စေချင်တာဟုတ်လားဆိုကြပါစို့အဲတေခြင်းတရားကိုစဉ်းစားလို့ရှင်ငါအမြဲတမ်းရှင်သန်နေရလိမ့်မယ်ဆိုတဲ့အထင်မှားကြီးကိုကိုကဖယ်နေတာပဲလေအတုဘကိုစဉ်းစားမယ်ရှင်သူဘတင့်တယ်တဲ့ဆိုတဲ့အထင်မှားကိုဘုံဘုံတို့မလုပ်နေတာတော့ဖယ်နေတာပဲလေအနေဆာကိုပွားများမယ်ဆိုလို့ရှိရင်ကိုကကိုအခိုင်မြဲအမြဲတမ်းဒီတိုင်းဒီတိုင်းပဲလို့ထင်နေတဲ့အမြင်မှားကြီးနှိမ့်ဆပေါ့နော်အဲ့ဒီအမြင်ကိုဘုံဘုံတို့မလုပ်နော်ဖယ်နေရရောက်တယ်ဆန့်ကျင်ဘက်လေးတွေတွေးတတ်ဖို့လိုတယ်နော် အမှန်ကိုစဉ်းစားဆင်ခြင်တာအမှားကိုဖယ်နေတာအဲ့တော့ဘုံဘုံတို့ဘဝမှာစိတ်တွေဆင်းရဲတယ်ဆိုတာအဲ့ဒီအမှားကြောင့်စိတ်ဆင်းရဲနေတာအဲ့တော့ဒီအမှန်ကိုသိအောင်လုပ်တဲ့အလုပ်ကဒီအမှားကိုဖယ်ရရောက်တဲ့အတွက်ကြောင့်အမှားကြောင့်ဖြစ်တဲ့ဆင်းရဲမှုကိုပါတခါတည်းဖယ်ပြီးသားဖြစ်သွားတာဒါကြောင့်တရားသိလေလေယောဂဝဒနာဖြစ်တဲ့အချိန်မှာဒီလူကသိတာလေးလေးထင်ရှားလေးလေးပဲသူကအေးအေးဆေးသေးပဲတရားသိမသိဆိုတာဘုံဘုံတို့အဲ့ဒါယောဂဝဒနာနှိမ့်ဆက်တဲ့အချိန်မှာဒါမှတ်ကြောက်တင်မဲ့အနေအထားတစ်ခုလို့ဘုံဘုံထင်တယ်နော်အထူးသဖြင့်သိချင်းတရားနဲ့တွေ့တဲ့အခါမှာတော့ပို့ပြီးတော့ သိလာနိုင်တယ်ထင်ရှားနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ဘုံဘုံတို့နာလာတဲ့အချိန်မှာအသေးကောင်ပေါင်းလဲဖြစ်လာတဲ့အချိန်မှာကိုကိုကိုလောင်တာနဲ့နော်မပူလောင်ရလေအောင်မနာမီနော်မသေးမီအချင်းရှိတဲ့အခိုက်အတန့်မှာဘုံတို့ဘာလို့ဖို့လို့တော့စူးစမ်းအထုတ်ဖို့လို့တယ်ဟုတ်လားဒါကြောင့်ဒီကနေ့ဒါမကြမ်းပါသူများအတွက်ဆိုပြီးတော့ဘုံဘုံတို့ပြောလိုက်တာနော်တနာရီတော့ကြောသွားပြီထင်တယ်နော်အဲ့လိုဆိုလို့ချင်းဘုံဘုံတို့ဒီကနေ့နော်ကိုယ်ခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့အမှန်ကန်သိမြင် နားလည်မှုရှိအောင်ကြိုးပမ်းကြိုးစားအထုတ်ခြင်းဟာမကြမ်းမာတဲ့အချိန်မှာချမ်းချမ်းသာသာနေနိုင်ဖို့မှန်ကန်တဲ့အလုပ်ကိုလုပ်ရရောက်တယ်ဆိုတဲ့လိုရင်းအချက်ကလေးကိုမှတ်ပြီးတော့နော်ဒီကနေ့ကြိုးစားအထုတ်ကြရတဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ဘုံဉ္ဇဉ်မျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း ဆုတောင်းကြအမျှဝေကြမယ်နော်အလုံးညီညာလိုက်ဆိုကြအရှင်ဖေယားဖရာတပည့်တော်တို့သည်ယနေ့ယခု ပြုလုပ်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ဉဏ်ဖူဉဏ်မျက်နိဗ္ဗာန်ကို မျက်မှောက်ပြုရန်အာကောင်းသော အထောက်အပံ့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 အမြရကြ၍ကိုယ်ရှိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောတာတုတာတုတာတုကုသိုလ်အမြ အမြအမြယူတော်မူကြပါကုန်လုံးတာဓုတာဓုတာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်လုံးတာဓုတာဓုတာဓုအလုံးကိုရှိနေဖျားကျမ်းမှာချမ်းသာကြပါစေ